သာသနာတော်နှစ်2560ပြည့်နှစ်60ခုနှစ်ဝဇာလေးရ1398ခုနှစ်နေုံလာဇန်12ရက်ခရစ်နှစ်2016ခုဇွန်လ19ရက်တောက်ချာနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ချစ်တော်ဆပလင်းမြို့ငရဏမကျောင်းရဲ့ခြေတွင်း၌ပြုမြောက်ဆရာတော်ကြီး မဟာစီပတိပဋ္ဌာန်ချင်းကြီးဆေးပြာစခန်းဝဲမှာဆရာပြီးတော့ပါဠိထဝိပဒနာတရားတွေယူပါဒီကရေယောဂီတော်စင်များနဲ့တရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြီးမှာကတော့အရိယာစံအိတရားတော်ဘာတရားတော်လဲအရိယာစံအိတရားတော်ပါ ဒီအရိယာဆိုင်တရားတော်ကိုဘုန်းကြီးဟောကြားပြီးတော့လာခဲ့တာအခုဆိုရင်9ရက်ရှိသွားပြီအရိယာဆိုင်တရားတော်မှာ10ပါးရှိတယ်ဘယ်နှပါးရှိလဲ10ပါးပါဗျာ10ပါးရှိတယ်အဲ့ဒီ10ပါးမှာအခုဘုန်းကြီးတို့ယောဂီများနာကြားပြီးတာက3ပါးပဲပြီးသေးတယ်နာမည်ပြည့်ရဆရာဦးမလားမသိဘူး သုံးပါးပဲပြီးသေးတယ်အဲဒီတော့ဒီရင်းရစာရင်တရားတော်ရဲ့မှာဘုန်းကြီးမနေ့ကဆရာတော်ဘုရားကြီးပြီးထားတဲ့ဆောင်ပုဒ်လင်္ကာလေးတွေကငါးအင်ပဲလေးအဲဒီငါးအင်ပဲလေးဆိုရဲ့အင်္ဂါငါးပါးကိုပယ်ပြီးပြီဆိုရင်တဲ့ဒီပုဂ္ဂိုလ်အားရစာရင်လေးကိုနေရပြီ ဒီအဆိုင်နဲ့ပြရသို့တော့အဲ့ဒီအင်္ဂါ၅ပါးကိုပြန်နိုင်မှဒီယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာစိတ်တဝိတုဒ္ဓိစိတ်စင်ခြင်းပဲတရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီအင်္ဂါ၅ပါးကိုပထမပြန်နိုင်အောင်ကြိုးစားရမယ် ဒီအင်္ဂါ၅ပါးမှမပယ်နိုင်သေးရင်ဒီယောဂီရဲ့စိတ်ဟာအမြဲတမ်းနောက်ကျရင်မစင်ကြယ်မစင်ကြယ်တဲ့အတွက်ကြောင့်မို့အမှန်မြင်အမှန်သိရဲ့ဉာဏ်မပေါ်ဘူးယခုဒီအင်္ဂါ၅ပါးကင်းသွားပြီကိုရှိမှလို့တတိဥသိရဲ့စိတ်ကလေးနဲ့တတိအဆောင်ရှောင်လေးထားပြီးတော့မိယာလေးပါးကိုမိပြီးတော့ ရှောက်တာကပေါ်သမျှအာယုန်တိုင်းကိုရှုမှတ်ပေါ်ညာအားထုတ်တဲ့အခါကလည်းကြတော့ခုကမေသန္တာနိဝရဏ၊ယာပါရနိဝရဏဥဒိစ္စကိဏမေကနိဝရဏဥဒိစ္စကုကုဇနိဝရဏဝိဇိကိစ္စနိဝရဏဆိုတဲ့ဒီနိဝရဏ၅ပါးကိုခုရှုမှတ်မှုနဲ့ပြသွားတယ်။အဲလိုရှုမှတ်မှုနဲ့ပယ်နိုင်ပြီဆိုတဲ့အခါကျနိဝရဏကြီးကင်းသွားပြီဆိုတာလည်းပဲ ရှုမှတ်စိတ်လေးကရှိကလည်းမစိတ်နောက်ကလည်းမစိတ်နောက်ကလည်းမစိတ်နောက်နောက်ကလည်းမစိတ်မစိတ်ကြီးတဲ့စင်ကြီးမစိတ်ကြီးတဲ့စင်တန်းနဲ့ဖြစ်နေပြီဆိုတဲ့အခါကလည်းကြတော့မှာဟောဒိဋ္ဌိဝိတ္တုဒိစိတ်ကဝိတ္တုဒိဖြစ်ပြီးတာ ਨੇ ဘာဝိတ္တုဒိဖြစ်တယ်ဒိဋ္ဌိဝိတ္တုဒိဖြစ်ပါဒိဋ္ဌိဝိတ္တုဒိဆိုတာအတိအမြင်စင်ကြယ်တာ အစင်ကျေသွားတာလေသိအမြင်စင်ကျေတာပါဗျာကိုလုံးကငါတို့ယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အတိအမြင်မှားလေးကင်းပြီးတော့ကိုဟောသဘောလေးရည်မြင်လာရုပ်သဘောနာမ်သဘောလေးရည်ပြီလားအဲ့လိုရထာဘုရားအမှန်မြင်တဲ့ဉာဏ်လေးပေါ်လာတာအဲ့လိုအမှန်မြင်တဲ့ဉာဏ်လေးပေါ်လာပြီဆိုတဲ့အခါကျတော့ဒီဒိဋ္ဌိဝိသုဒ္ဓိအားပြည့်လာတဲ့အခါကျတော့သင်္ခါဝိကရဏဝိသုဒ္ဓိယုံမှမှုတွေလုံးဝကင်းပါ သူအကြောင်းကြောင့်သူအကျိုးဖြစ်တယ်အကြောင်းကင်းပြီးတော့အကျိုးဆိုတာဘာတစ်ခုမှမဖြစ်နိုင်ဘူးအဲတော့ဘယ်အရာပဲဖြစ်ဖြစ်ဒီလိုပြုလုပ်ခဲ့တဲ့အကြောင်းကြောင့်မိမိဒီကျိုးရရတာဘယ်ပုဂ္ဂိုလ်ကမှဖန်ဆင်းပြတာမဟုတ်ဘူးဘုရားသခင်ကဖန်ဆင်းတာမဟုတ်ဘူးဓမ္မကြီးကဖန်ဆင်းတာမဟုတ်ဘူးကိုပြုခဲ့တဲ့အကြောင်းကံကြောင့်ကိုဒီကျိုးရတယ်အဲလိုအကျိုးတရားတွေရတာကိုအကြောင်းနဲ့အကျိုးကိုသိလာတဲ့ဉာဏ်လေး နောက်ပြီးတော့ဒီရှုတိုင်းရှုတိုင်းရဲ့ဒီယုတ်တရားနဲ့တရားလေးဥမာအဖြစ်ဖောင်းမှုပေးမှုတရားလေးကြောက်မှုလမ်းမှုချမှုတရားလေးဒီဒါလေးတွေရှုရင်းနဲ့စားတယ်ဆိုစားတယ်ဆိုသိပြီးတော့အခုဆင်ញင်ပြီးတော့သိရပစ္စဝကနာဉာဏ်လေးရှုတိုင်းရှုတိုင်းဟာရှုခံအာယုံကလည်းပေါ်ပြီးပြောင်းရှုတိစိတ်ကလည်းပေါ်ပြီးပြောင်းဖြစ်ပြီးပြပေါ်ပြီးပြောင်းနေတဲ့သဘောဖြစ်ဖြစ်သိတဲ့ဉာဏ်လေးဘုရားမင်းကဉာဏ်စင်လေးတွေကို အနည်းသဘောမျိုးနဲ့ဉာဏ်စဉ်ဖြစ်ပုံလေးကိုဘုန်းကြီးပြောပြသွားအပြည့်စုံပြောသွားတာကိုတော့ဉာဏ်စဉ်ရဲ့ခေါင်းစဉ်လေးကိုဘုန်းကြီးပြောသွားတာမနေ့ကဉာဏ်စဉ်ရဲ့ခေါင်းစဉ်လေးကိုပြောသွားတာဒီဖြစ်တဲ့ဉာဏ်လေးအားကောင်းလာတဲ့အခါအားပြည့်လာတဲ့အခါကျတော့နောက်တဲ့ဉာဏ်ကူးသွားတဲ့အခါကလည်းကြတော့အဲဒီမှာအဖြစ်ကိုသာသိတဲ့ဉာဏ်ဉာဏ်ဟောဒီလိုလေးကိုဘုန်းကြီးခေါင်းစဉ်လေးတွေပြောသွားတာနော် အဲဒီထဲမှာအပြစ်ကိုဘယ်လိုမြင်သွားတယ်ဘယ်လိုသိသွားတယ်ဆိုတာတွေကနောက်အများကြီးပဲယောဂီပုဂ္ဂိုလ်ကရှုရင်းနဲ့သိပုံမြင်ပုံတွေအများကြီးပဲဒါကုညခေါင်းစဉ်လေးတွေသိလာပုံလေးတွေသိအောင်လေးပဲပြောသွားတယ်အဲဒီလိုအပြစ်ကြီးရဲ့မြင်တဲ့အခါကလည်းကြတော့အဲဒီမှာကြောက်စရာကြီးထင်လာတယ်ကြောက်တယ်ဆိုတာဟိုတစ်စိတည်းကြောက်တာမျိုးမဟုတ်ဘူးနော် ဒီယုံနာရဲ့အကောင်းကိုမြင်လို့လားအပြစ်ကိုမြင်လို့လားအပြစ်ကိုမြင်တာအေးအပြစ်ကြီးကိုမြင်လာတဲ့အတွက်ကြောင့်ဒီခါလေးကြောက်ဝယ်ထင်းလာတာအဲလိုကြောက်ွယ်ရင်ကြောက်ွယ်ရင်မြင်လာတဲ့ခါကလာကြတော့မှဒီယုံနာတရားတွေတပြည့်တည်းပြည့်ရှုမှတ်တိုင်းရှုမှတ်တိုင်းတပြည့်တည်းပြည့်အဲလိုတပြည့်တည်းပြည့်ပြီးတော့နေတဲ့ခါကလာကြတော့ဒီယုံနာတွေအပြစ်ရလို့မြင်လာတယ် ယုံနာပေါ်မှာအပြည့်မြင်လာတယ်ကောင်းမထင်တော့လူတရားမှာတရားနဲ့တရားကြည်ယူနေတော့တော့ပြင်ဆင်ပြေးနေကြတယ်အပြည့်မြင်လာပြီဆိုရင်ကြည်ရောကြည်ရောကြည်ကျင်သေးလားကြည်ကျင်ပါဗျာကြည်တော့မကြည်ကျင်တော့အပြည့်မြင်လာပြီဆိုရင်အရှိကိုကြည့်ကြတော့ဟောအပြည့်မြင်လာအဲ့ဒီပြည့်မြင်လာတဲ့ခါကလာကြတော့ဒီယုံနံတွေကိုဘုန်းကြီးတို့ယောဂီများရထားတာကိုအပြုံတော့ညီးမွေ့လာတယ် နော်ဒီမှာသူ့ဆင့်လေးသူကလို့ဘုန်းကြီးခေါင်းစဉ်လေးတွေပြင်နေရပြောသွားတာနော်အဲ့ဒီမှာညီးငွေလာတဲ့အခါကလည်းကြတော့ဒီယုတ်ဒီနာကြီးကိုမလို့ချင်တော့ဒီယုတ်ဒီနာကနေလွတ်မြောက်ခြင်းလာလွတ်မြောက်ခြင်းလာတဲ့ဒီလွတ်မြောက်အောင်ကြောင်းကြံစိုက်ပြီးတော့အထူးပြုပြီးတော့အားထုတ်ရတယ်။အဲဒီအထူးပြုပြီးတော့အားထုတ်တဲ့အခါမှာဒီပဋိသင်္ခါဆိုတဲ့ဉာဏ်ဟာယောဂီပုဂ္ဂိုလ်ဟာတကယ်ကို စက္ကန့်လိုက်စက္ကန့်လိုက်မိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းချိန်တိုင်းချိန်တိုင်းဟာဘယ်အေရိယာအောင်လည်းပဲဖြစ်ဖြစ်သတိကံရစေဥစိတ်ဆာကစပြီးတော့မလွတ်အောင်အထုတတိပြုပြီးတော့ကြောင်းကြဆိုင်ပြီးတော့အထုပါအထုဝရိယထားပြီးကြောင်းကြဆိုင်အထုပါအဲ့ဒီအထုတဲ့အခါဒီမှာလေးပဲဒီတရားတွေမှာဝင်ပြီးတော့ပထမဦးဆုံးစဝင်နှုံးကစအထုရတယ်လို့ပဲ ရှုမှတ်ရတာတွေကတကယ်ကိုတကယ်စစ်စစ်ပိုင်ပိုင်နဲ့မလာသေးဘူးဝေဒနာတွေကလည်းတက်ဝေဒနာတွေကလည်းတကယ်ကိုပြင်းပြင်းထန်ထန်ကြီးတွေထိအောင်တက်ထက်ပိုင်းဝေဒနာခေါ်တယ်ဘာဝေဒနာလဲထက်ပိုင်းဝေဒနာပဲထက်ပိုင်းဝေဒနာပြင်းပြင်းထန်သို့တော့ဟိုအောက်ပိုင်းလုံကတော့ပြင်းထန်တဲ့ဝေဒနာတွေကဘယ်လိုရှုမှတ်လို့မပြောက်ကြလို့မရှိဘူးအခုဒီထက်ပိုင်းဝေဒနာကြတော့ဖြောက်သွားတဲ့သဘောဒီခဏလေးပဲရှိပါတယ် သိပြီးတော့ဘလောက်ပဲပြင်းထန်ပြင်းထန်အဲ့ဒီဝေဒနာကိုရှုမှတ်ရင်အချာကြီးရှုမှတ်စရာမလိုဘူးအပြောင်းမြန်တယ်ဗာမြန်တာလေအပြောင်းပြန်ပါအပြောင်းမြန်ဒီဝေဒနာတွေဟာတော့တည်တယ်အဲ့ဒီမှာဆက်ပြီးတော့ကြိုးစားလုံဝထွတ်ပြုပြီးကြိုးစားဣရိယာပုတ်တန်ဣရိယာပုတ်တန်မလို့စီနေရာတိုင်းနေရာတိုင်းမလို့စီနဲ့အချိန်တိုင်းအချိန်တိုင်းမလို့စီနဲ့ဣရိယာပုတ်မရွေနေရာမရွေအချိန်မရွေ ဘုရားဣရိယာပုဝေဆိုတာထိုင်တဲ့ဣရိယာပုဝေတခုတည်းရှုပြီးတော့ခြားဣရိယာပုမရှိရင် တတိချင်းဆက်ပါမလားမဆက်ပါဗျာတတိမှမဆက်ရင်တမာရီရောဆက်ပါမလားမဆက်ပါဗျာတမာရီမှမဆက်ရင်အဲ့ဒီတမာရီကအားကောင်းတဲ့တမာရီရောဖြစ်ပါမလားမဖြစ်ပါဗျာအားကောင်းတဲ့တမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ရောပေါ်ပါမလားမပေါ်ပါဗျာဝိပဿနာဉာဏ်မှမပေါ်ရင်မဉဏ်ပညာလေးပါဆိုတာရပါမလားမရပါဗျာအဲ့ဒီတော့ကိုယ်ကရှုမှတ်တဲ့ပုဂ္ဂိုလ်ကဉာဏ်ရောက်ပြီဆိုရင်အဲ့ဒီမှာတတိချင်းဆက်နေတာခံရရှုမှတ်မှုကအမှန်ကရက်တဲ့အခါမှာလည်းမှတ်ပါ တဲ့ရဲ့ကာမဘာယာတွေသွားရဲ့ကာမဘာယာတွေအကုန်လုံးကိုယ့်ရဲ့ဒီမှာစိတ်ဥစိတ်ဆက်ကစပြီးတော့အကုန်ကြိုးစားပြီးတော့ရှုပါအဲ့လိုဣရိယာပုဂ္ဂိုလ်မရွေဘူးဘယ်ဣရိယာပုဂ္ဂိုလ်လည်းဖြစ်ရှုနေတယ်နေရာဘယ်နေရာမှာအပြားကနဲ့မှာမှာဓမ္မယုံနဲ့မှာမှာမဟုတ်ကိုယ်ဆောင်ကိုယ်ခန်းနဲ့မှာလည်းရှုလို့မရဘူးလားရပါတယ်ဗျာဒါဆိုဘုရားက ဥစ္စာရသတ္တဝါကံမေတဲ့ကျင်ကြီးကျင်လေစွန့်မှုပြုရင်တောင်တံဇာနာကာရီသိညာနဲ့ပြုတယ်မိမိတို့ဒီမှာကျင်ကြီးကျင်လေစွန့်မှုအတွက်သတ်စင်ကဝင်ပြီဆိုရင်လည်းရှုမှတ်လို့မရဘူးလားရပါပါဗျာဒီနေရာတော့ရှုမှတ်ရတယ်ဆိုရင်ချမ်းနေရာလေအမှတ်လို့ဖို့လိုသေးလားမလိုပါဘူးမမှတ်ရမယ့်နေရာမရှိဘူးအဲဒီဝေဆောင်လည်းမှတ်ဘယ်နေရာမှာဖြစ်ဖြစ်နေရာနေရင်းနေအချင်းနဲ့ ငါတို့မနေလင်းပါဗျာတောက်တူရေးလေးကပ်ရန်လေးကပ်ပန်းလေးကပ်ပြီးအထုံးမယ်မဟုတ်ဘူးအေးရဘုံမှာကိုတတိယရင်အေးရဘုံမှာပဲအိခန်းထဲမှာရှုလို့မရဘူးလားရပါတယ်ဗျာနေရအချိန်နဲ့မရင်းနဲ့ညမှာလည်းရှုမရတယ်တိမပြောမချင်းနေ့မှလည်းရှုမရတယ်မနေ့မှလည်းရှုမရအဲ့လိုကိုယောဂီပုဂ္ဂိုလ်ကဆက်မြတဲ့တတိကလေးကိုရိယာဆိုင်ပြီးထူးကြိုးစားပြီးအထုလာတဲ့အခါကလည်းကြတော့မှအဲဒီမှာမိစ္ဆာဒုက္ခနဲ့တဘောတွေ အဲ့ဒီပုဂ္ဂိုလ်ကရှင်းရှင်းလင်းလင်းပန်းပန်းလည်လည်ကြီးသိပြီးတော့ဉာဏ်လေးတက်တော့အဲ့ဒီမှာမမြဲတဲ့သဘောဆင်းရဲတဲ့သဘောဆုံးရတဲ့သဘောတွေကိုကောင်းကောင်းကြီးသိအဲ့ဒီလိုသိပြီးတော့ဉာဏ်လေးဟာအကုန်လုံးကိုရှင်းရှင်းလင်းလင်းသိတာရဲ့ခက်ခါလာကြတော့ရှုမှတ်ရတာလေသို့တော်ကလူပင်ပင်ပန်းပန်းကြီးဝေဒနာတွေလည်းဒီနေ့ချာချာဖြစ်လာတော့အဲ့ဒီမှာရှုမှတ်ရတာကတိမ်တိမ်မှုန့်မှုန့်ရှုမှတ်ရတာ ရှုမှတ်နေရတာလေအလုံးမောကောင်းတယ်ရှုစရာအာယုံကိုလေကြောင်းကြစိုက်ပြီးတော့ရှုဖို့မလိုတော့အာယုံကလည်းသူ့ဟာသူ့ပေါ်ရှုစိတ်ကလည်းသူ့ဟာသူ့ရှုဘာနဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရာမင်းရှိတယ်ဆိုတော့လမ်းကောင်းကောင်းမှာကားကောင်းကောင်းမောက်ပါရသူလေလမ်းကလည်းကောင်းနေကားကညံ့နေရင်လည်းပဲမကတိစေဝပြေတယ် လမ်းကလည်းကောင်းတယ်ကားကလည်းကောင်းတယ်ဆိုတော့အားဆိုင်စရာလိုသေးလားဘာမှမအားထည့်စရာမလိုတော့အဲ့ဒီလိုပဲဒီမှာအာယုံကလည်းသူ့ဟာသူ့ဘောမစိတ်ကလေးကလည်းသူ့ဟာသူ့မှတ်ပြီးတော့တခါချင်းချင်းရှားရှားအာယုံမစိတ်ကိုချင်းရှားရှုနေရတာလည်းသူ့လိုလိုလွယ်လွယ်ကူကူလေးပဲရှုနေတာရှုရတော့လေဒီရှုစိတ်ကရှုရအာယုံပေါ်မှာရှားရှိစွာတည်တယ်ဘယ်လိုတည်လဲ ကြာရှည်စွာတည်ပါတယ်ဗျာကြာရှည်စွာတည်အဲ့ဒီကသင်္ခါရုပ္ပခဏဉာဏ်ရဲ့ဒါကိုယ်အင်္ဂါတွေပဲအဲ့ဒီသင်္ခါရုပ္ပခဏဉာဏ်ရဲ့ကိုယ်အင်္ဂါတွေကဘုရားတို့ညီညွတ်မှုကို၃မျိုးရှိတယ်ထူးခြားမှုကို၃မျိုးရှိတယ်အဲ့ဒီထူးခြားမှုညီညွတ်မှုဂုဏ်လေးတွေကိုတော့ဘုရားကနောက်ပိုင်းကျမှဒါလေးကိုဘုရားတို့ဒီမှာကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီး ရေးသားကြတဲ့ဆောင်းဖို့လင်္ကာလေးနဲ့ဆရာတော်ဘုရားရဲ့ဉာဏ်တော်ပူဇော်တော်အပြည့်အစုပြီးတော့ဒါလေးကိုပြောပြပါမယ်။အဲဒီတော့ပြင်စင်ကဝိပ္ပေရောအင်္ဂါ၅ပါးကိုပယ်ပြီးတဲ့ခက်ကလာကြတော့နောက်စတုထဝိရုပရိယာစံဤဇရုဒ္ဓရိယာစံဤကြတော့ကတိသဘိခဝေဘိက္ခုသံလင်္ကာသမ္မန္နာလေတော်ဟောတိအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်။ ဘာနဲ့ပြည့်စုံပါလဲသင်္ဃာ6ပါးနဲ့ပြည့်စုံပထမဘုန်းကြီးတို့ဒိဋ္ဌိယဝါဒစပြီးဟောတဲ့နေ့ကဘုန်းကြီးကခေါင်းစဉ်လေးဆံပူလေးပြောတယ်ငါအင်ပဲလေးဂုံ6ထွေစုံစီစောင့်တမဆိုပြီးဆံပူလေးတစ်ပုဒ်ဒါဒီဒိဋ္ဌိယဝါဒတရားတော်ရဲ့ခေါင်းစဉ်အဲတော့တတိဆိုတဲ့အဆောင်ချောင်လေးတစ်ပါးလည်းဟုတ်ခဲ့ အခုပြင်ဆင်ကဝိပ္ပိတော့အင်္ဂါ၅ပါးကိုပယ်ရမယ်ဆိုရင်၅ရင်ပယ်ပြီသူတယ်ဟုတ်ရဲ့အဲ့လို၅ရင်အင်္ဂါ၅ပါးပယ်ပြီးတော့ဆက်ပြီးရှုမှတ်တဲ့အခါကလည်းကြတော့စိတ်ဒီစင်ကြယ်စိတ်ဓာတ်ဝိတ္တုဒီဖြင့်အဲ့ဒီဟာလေးဒိဋ္ဌိဝိတ္တုဒီအတိအမြင်ဒီစင်ကြယ်အဲ့ဒီကနေအမှန်တန်သိအဲ့ဒီကနေပြီးတော့ဝိတ္တုဒီစင်စင်ဖြစ်လာလိုက်ဟောဝိပဿနာဉာဏ်ကြီးစင်စင်တက်လာလိုက်တာအခုသင်္ခါရဝိပဿနာဉာဏ်ရောက် ဉာဏ်ရောက်ပြီသင်္ခါရုပ္ပကဉာဏ်ပါဗျာအဲ့ဒီသင်္ခါရုပ္ပကဉာဏ်ပါတဲ့ဒီစာလိရုပ္ပကဆိုတာအဲ့ဒီသင်္ခါရုပ္ပကဉာဏ်ပါဖြစ်တယ်ဒီယဟနာပုဂ္ဂိုလ်တွေကလည်းဒီစာလိရုပ္ပကဒီသင်္ခါရတရားတွေကိုအားလုံးလေးပြီးရှုထားနိုင်တယ်အဲ့တော့စာလိရုပ္ပကအင်္ဂါ6ပါးနဲ့ပြည့်စုံတာဘယ်လိုပြည့်စုံရမှာလဲဆိုတာကိုမြတ်စွာဘုရားကဣဒံဘေကဝေဘိက္ခု သကုဏရူပံတိတဝါနိဝတုမနောဟောတိနာတုမနောဥပခေခောဝိဟရတိဘေကဝေယံတို့များဘုချင်သာတုဤရာဤသာသနာတော်၌ဘိက္ခုယဟန်ဒီဝါတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်သကုဏမျက်စိဖြင့်ရူပံဆင်းကိုဒိတ်တော်ဝါမြင်ပြီး၍နိဝတုမနောဟောတိဝမ်းမြောက်ဝမ်းသာမဖြစ်တည်တာလျင်သည် နာဒုမနောနိဝဒုမနောဟောဒီဝါမြောဝန္တံလို့ဖြစ်တည်တာလေးဒီဒီဝါမိဝနာဒုမနောနှလုံးမတရားခြင်းတည်တယ်ပဲနာဧဝနာဝေဟောဒီနာဟောဒီမဖြစ်တည်တာလေးဥပက္ခကောဝိဟရတိမချင်းမမောညီလူညီညရှုနိုင်ပြီးဖြစ်ပြီးဝိဟရတိဤထိုင်ပါမည်တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဒီသင်္ခါရုပ္ပကဉာဏ်မျိုးကိုရောက်ပြီဆိုရင်တဲ့ အဲဒီရောက်သွားတဲ့ကိုသင်္ခါရုပ္ပကညာရောက်နေတဲ့ယောဂီဟာစက္ကုဏရူပံဒိဋ္ဌဝါစက္ကုဏရူပံဒိဋ္ဌဝါဒီမှာမျက်စိနဲ့အစင်းပေါ့ဒိဋ္ဌဝါအဲ့ဒီမှာပါဒိဋ္ဌဝါဆိုတာမြင်ပြီးရကမြင်စဲမဟုတ်ဘူးပဲချိန်ပါလေမြင်ပြီးရကမြင်မြင်ပြီးရတဲ့ချိန်အဲ့ဒီမှာဒိဋ္ဌဝါမြင်ပြီးရလို့အဲ့ဒီမှာဖွင့်ပြထား မြင်ကြည့်တဲ့အခါမှာကိလေသာမဖြစ်ဖို့လိုတယ်ဆင်းကိုမြင်ကြည့်တဲ့အခါမျက်စိနဲ့ဟိုကအဆင်းနဲ့ဒီကစက္ခုနဲ့ဟိုကရူပါယုံနဲ့ဒီနှစ်ခုတိုက်ဆုံလိုက်ပြီတိုက်ဆုံလို့မြင်သွားပြီအဲ့ဒီမြင်တဲ့အချိန်လေးမှာဘုရားတို့ကိလေသာမဖြစ်ဖို့ပဲဆင်းအာရုံပေါ်မှာသွားပြီးတော့မိမိနှစ်သက်သာယာမှုတွေပါလိမ့်မဖြစ်ဖို့ပဲ အဲ့လိုစင်အာယုနဲ့စုံလိုက်တဲ့အချိန်လေးမြင်ကြည့်တဲ့အချိန်လေးမှာမိမိကိလေသာမဖြစ်ဖို့လိုတယ်ဓမ္မချီးကျူးစရာကောင်းတယ်မမြင်ရမသိရတဲ့အာယုနဲ့စပ်ပြီးတော့ကိလေသာမဖြစ်တာကတော့ချီးကျူးစရာမရှိဘူးဘာကြောင့်လဲဆိုတော့ဒီပုဂ္ဂိုလ်မြင်လည်းမမြင်ဘူးတွေ့လည်းမတွေ့ဘူးအဲ့တော့မြင်မှမမြင်ပဲသိမှမသိပဲ အဲ့လိုမမြင်ဘူးမသိဘူးတဲ့ပုံပုံနဲ့ဆက်လို့ကိလေသာရောဝင်နိုင်ရလားမဝင်နိုင်ပါဗျာကိလေသာပဲဘလို့မှမဝင်နိုင်ကိလေသာဖြစ်နိုင်ဘာကြောင့်လဲဆိုတော့ကိုမတွေ့ဘူးတဲ့လူတရားအဲ့ဒီကိုမတွေ့ဘူးတဲ့လူတရားဆိုတာမြို့သားဖြစ်စေမြို့သမီးဖြစ်စေပေါ့မြို့သားပဲဖြစ်ဖြစ်မြို့သမီးပဲဖြစ်ဖြစ်ပေါ့အဲ့ဒီလိုပုဂ္ဂိုလ်ကိုတဲ့မြင်မှမမြင်ဘူးတဲ့ပုဂ္ဂိုလ်တွေ့လည်းမတွေ့ဘူးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုချစ်လည်းမချစ်ဘူး မုံလည်းမမုံဘူးဆိုရင်အဲ့ဒါအဟောစရာရောကောင်းရလားကောင်းပါကောင်းဘာကြောင့်လဲဆိုတော့မြင်မမြင်ဘူးပဲသူ့ကိုတွေ့လည်းမတွေ့ဘူးမတွေ့ဘူးမြင်ဘူးတဲ့ပုဂ္ဂိုလ်ကိုကိုကချစ်ရင်ချစ်ဘူးဘုံလည်းမမုံဘူးဒါအဟောစရာမရှိပါဘူးတဲ့ဘုန်းကြီးတို့ကိုကနေပြီးတော့ဒီပုဂ္ဂိုလ်ကိုတွေ့ရင်တွေ့ဘူးတဲ့မြင်လည်းမြင်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာချစ်စရာလည်းကောင်းတယ်နှစ်သက်စရာလည်းကောင်းတယ်ဉာဏ်လို့စရာလည်းကောင်းတယ် အဲ့လိုချစ်စရာကောင်းရင်မြန်လို့စရာကောင်းရင်သားလေဒီပုဂ္ဂိုလ်ကမှမချစ်ဘူးမမြန်လို့ဒီပုဂ္ဂိုလ်ကိုမြင်လဲမြင်ဘူးလေတွေ့လဲတွေ့ဘူးလေမုန်းစရာလေးကောင်းတယ်ယွန်းစရာလည်းကောင်းတယ်အဲ့လိုမုန်းစရာကောင်းယွန်းစရာကောင်းနေတယ်လို့လည်းပဲမုန်းဘူးချစ်စရာကောင်းတဲ့ပုဂ္ဂိုလ်လည်းမချစ်ဘူးမုန်းစရာကောင်းတဲ့ပုဂ္ဂိုလ်လည်းမမုန်းဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ချီးကျူးဖို့မကောင်းဘူးလားမှန်ပါတယ်ဗျာအဲ့ဒီမှာတော့ချီးကျူးစရာကောင်းတယ်ဒါကြောင့် ယခုဘုန်းကြီးတို့တရားရှိမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဒီတိပ္ပာဝိပဿနာတရားတွေကိုရှိမှတ်ဟောများအထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအခုဒီသင်္ခါရုပ္ပကဉာဏ်အဆင့်ကိုရောက်ပြီဆိုရင်တဲ့သင်္ခါရုပ္ပကဉာဏ်ကိုအဆင့်ကိုရောက်တဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီအဆင့်ကိုရောက်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့အဲ့ဒီလူကိုတဲ့မြင်လဲမြင်တယ်တွေ့လဲတွေ့တယ်အဲ့လိုမြင်တော်လဲတွေ့တော်လဲပဲသူ့မှာ နေဝသူမနောဟောတိဒီမှာပါဠိကဝမ်းမြောက်ဝမ်းသာလို့ဖြစ်ပါဘူးနှစ်သက်စရာကောင်းနေမယ်လို့လည်းသူ့ကိုနှစ်လည်းမနှစ်သက်ပါဘူးလေဝမ်းသာစရာအဆင့်ကိုမြင်ရလို့ဝမ်းလည်းမသာသဘောလည်းမကျဒီညာတော်အဖြစ်အခုလူတွေဟာလူချင်းစရာအာယုံကောင်းကောင်းလေးတွေတွေ့ယူလူချင်းစရာအာယုံကောင်းကောင်းလေးတွေဆိုတာကဒီလေးကနိုင်ငံမှာရှင်ဘုံကြီးတွေပွားလာပြီးဉာဏ်ဉာဏ် သိရှိခဲ့မဲ့အရာဝတ္ထုတွေကလိုချင်စရာတွေဖြစ်တယ်။အဲလိုလိုချင်စရာအာရုံကောင်းကောင်းလေးတွေကိုတွေ့တဲ့အခါမှာလိုချင်တယ်။ဒါတမန်ပုဂ္ဂိုလ်တရားမရှိတဲ့ပုဂ္ဂိုလ်။အဲဒီလိုဉာဏ်လို့စရာဝတ္ထုကလေးတွေကိုတွေ့ရင်ဉာဏ်လို့ရတွေ့ရလို့လည်းဉာဏ်လို့လိုချင်တယ်။သို့တော့ဒီသင်္ခါရုပ္ပခဏဉာဏ်ကိုရောက်နေတဲ့ယောဂီပုဂ္ဂိုလ်သို့မဟုတ်ဉာဏ်နာပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်မှာတော့တဲ့ဉာဏ်လုံးချင်းလည်းမရှိဘူးတဲ့နှစ်တဲ့ချင်းလည်းမရှိဘူးတဲ့ဝမ်းသာခြင်းလည်းမရှိဘူးတဲ့နောက်ပြီးတော့မကောင်းတဲ့အာယုန်တွေကိုလည်းတွေ့ရနေလို့လည်းစိတ်ပြည့်ခြင်းစိတ်ဆိုးခြင်းနှလုံးမသားရခြင်းတွေဒါလည်းမရှိဘူးတဲ့ဒါဖြင့်အဲ့ဒီပုဂ္ဂိုလ်ကဘယ်လိုနေလို့လဲလို့ဆိုတော့ဥပ္ပခကောဝိရတိတဲ့ပါဠိကဥပ္ပခကောဝိရတိကမချင်မမုန်းညီညွညီညတိယုံတိယုံလေးပဲ ဖြစ်နေတယ်ဒီအစင်းအာရုံပေါ်မှာသူကရှစ်ဆရာကောင်းလို့လည်းမကြည့်ဘူးဉာဏ်လုံးဆရာကောင်းလို့လည်းမမြင်လို့မုံရုံးဆရာမုံဆရာကောင်းလို့လည်းမယုံမုံအဲ့ဒါဘာကြောင့်လဲဆိုရင်ဥပ္ပကကိုယ်ရဲ့ဒီတိယုံတိယုံလေးပဲတိယုံညာလေးပဲမှတ်တယ်ဘုရားတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဗာရိယဓမ္မစီရာ တပည့်တော်ကိုတရားသူတို့လေးတို့ဟောပါဗျာတရားလေးသူတို့ဟောပါဗျာမြတ်စွာဘုရားကပထမပေဒုတိယပေတတိယပေနောက်ဆုံးကြတော့မြတ်စွာဘုရားဟောတယ်ဒိဋ္ဌိဒိဋ္ဌမဓမ္မဝိသတိမြင်ရတဲ့အာယုံမှာမြင်ကံမြတ်မတ္တလေးကျင့်ရင်မြင်ရတဲ့ဆင်းအာယုံပေါ်မှာမြင်ကံမြတ်မတ္တဆိုတော့အဲ့ဒီဆင်းအာယုံကောင်းတယ်လို့စပြီးတော့လူချင်းစရာနှစ်သက်စရာဖြစ်ပေမဲ့လို့လူချင်းနှစ်သက်မှုရှိစရာ ယုံစရာမုန်းစရာဖြစ်ပေမဲ့လို့ယုံစရာမုန်းစရာဖြစ်ဘူးနဲ့တိယုံမြမင်းယုံမြတိယုံမြလေးလည်းရှိဆိုတော့အခုဒီလေကလုံးလက်ခံရရောက်နေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမြင်ကဒိဋ္ဌိဒိဋ္ဌမတ္တဘဝိတ္တိဆိုရဲပါဠိနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီပါလိမ့်မယ်။ဒီရှာကိုကန့်ညီနေတာတော့ဘုရားပြောပြီ။ဘုမကကောဝဲရတယ်ဒီမချင်းမမုန်းညီလူညီညတိယုံတိယုံကလေးများဖြစ်နေပါလေတဲ့။ဘာကြောင့်ဒီလိုဖြစ်နေတယ်လဲလို့ဆိုတော့တတော် အမှတ်ရသည့်ဖြစ်၍ရှုမှတ်နေတော့တမဇာနောတဲ့မှန်စွာသိပြီးဖြစ်၍ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ရှုမှတ်အာယုဖြစ်တဲ့အဲ့ဒီအစဉ်အာယုရောဒီကမြေတိစိတ်လေးရောမြဲတာတွေ့တာမမြဲတာတွေ့တာမြဲတာတွေ့တာပါအေးအဲ့လိုတမဇာနောမှန်စွာသိပြီးဖြစ်ပြီးဝိရဒတိနေလို့ပါပဲဒီတော့ဘုန်းကြီးတို့ယောဂီများရှုလိုက်တဲ့ခန္ဓာလမှာ ဘုန်းကြီးတို့ဒီပတိလေးမြဲပြီးတော့လေဒီသင်္ခါရုပ္ပကဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာတတိယအလုံးကုန်မြဲနေတယ်။ဘယ်နေရာမှာတတိလွတ်သွားတဲ့နေရာမရှိဘူး။စားတဲ့တောက်တဲ့နေရာမှာလည်းတတိလွတ်သွားတယ်မရှိဘူး။ထိုင်နေထားတဲ့နေရာမှာလည်းတတိလွတ်သွားတယ်မရှိဘူး။ဝိညာဉ်ဆန်းတဲ့နေရာမှာလည်းတတိလွတ်သွားတာမရှိဘူး။တကားပွင့်တကားပိတ်တဲ့နေရာမှာတတိလွတ်သွားတာမရှိဘူး။မိမိရဲ့အဝတ်စားတွေဝတ်တာချွတ်တာမှာတတိလွတ်သွားတာမရှိဘူး။ မိမိတို့အေးရဝင်တဲ့ခံမှလည်းပဲရှင်းအောင်ကဲနာရှင်းအောင်ချတာကစအေးရနေရပြင်နာကစဂရီမောတက်တာကစဂရီမောနှဲတာကစဂရီမောကဆင်းတာကစအားလို့မိမိတို့မျက်နှာတွေဖက်တဲ့ခံမှလည်းဒီတိုင်းပဲအားလုံးဟာမိမိရဲ့ဒီမှာပြုွယ်ကိစ္စတွေအားလုံးပြုလို့တိုင်းပြုလို့တိုင်းကိုတတော်ရှင်းမှလို့တတိပေးပါမှတ်ရတယ်တမ္ပဇာနော အဲ့ဒီရှုစရာအာရုံကိုရှုစိတ်ကလေးကိုပုံလိုက်ပြောလိုက်ပုံလိုက်ပြောလိုက်ဖြစ်ဖြစ်သဘောပဲသိတယ်။ဘာလို့သိနေလဲ။အဲ့လိုဖြစ်ဖြစ်သဘောသိနေတဲ့ခန္ဓာလားကြတော့ညက်တဲ့စရာအာရုံတွေ့လို့ညက်တဲ့မှုရှိသေးလား။မရှိပါဘူး။မုန်းစရာအာရုံတွေ့လို့ရောမုန်းတာရှိသေးလား။မရှိတော့ပါဘူး။မရှိတော့ဘူး။အဲ့တော့အားလုံးကိုအငြင်းညာထားပြီးတော့ဥပက္ခကောဝေရတိအငြင်းညာထားပြီးရှုနိုင်လေဒီယောဂီပုဂ္ဂိုလ် ဒါကြောင့်ဘုန်းကြီးတို့ဖြစ်တိုင်းဖြစ်တိုင်းကိုအမှတ်ရပြီးတော့ယုတ်တဘောနံတဘောအနိစ္စဒုက္ခအနတ္တတဘောအဲ့ဒီသဘောလေးတွေကိုဘုန်းကြီးတို့ဒီသင်္ခါရုပ္ပကညာကိုရောက်နေတဲ့ပုဂ္ဂိုလ်အမှန်တည်းသိနေတယ်။အဲ့လိုသိနေတဲ့အတွက်ကြောင့်မို့လို့လေအဲ့လိုမြင်ရတဲ့အစဉ်အာယုန်နဲ့စပ်ပြီးတော့မြင်ပြီးတဲ့အခါမှာနေ့တစရာအာယုန်မြင်လို့လည်းမနေတယ်လို့။မဟုတ်စရာအာယုန်မြင်လို့လည်းမမောဘူး။ အဲ့လိုဆိုတော့ဘုန်းကြီးတို့ဒီမှာတရားရှုမှတ်တဲ့ပုဂ္ဂိုလ်ရာအဲ့လိုဖြစ်ဖို့အဲ့လိုဉာဏ်မျိုးရဖို့အရေးကြီးတာမကြီးဘူးလားအရေးကြီးပါတယ်ဗျာအရေးကြီးပါတယ်ဒါကြောင့်ဘုန်းကြီးတို့ဆောင်းဘုတ်ကကျေးဇူးရှင်ပါလိဆရာတော်ဘုရားကြီးကဆင်းဉဏ်ရာရှုမှတ်ခံမှန်စွာသိပါစေသူကဆင်းတယ်ဒီကမျက်စိနဲ့စက္ခုနဲ့ရူပါယုံနဲ့ဒီနှစ်ခုဆုံလိုက်တဲ့အခါလေးမှာမြင်သိမှုလေးပေါ်တယ် ဘာလေးပေါ်လာလဲမြင်သိမှုပဲအဲ့ဒီမြင်သိမှုလေးပေါ်လိုက်တဲ့ခံယူမှာမှန်စွာသိပါစေမှန်စွာသိပါလေဆိုတာကယောက်ျားပဲမိန်းမပဲလို့သိတယ်သိကြတော့အမှန်တရားအမှားတရားမှားသိပါဗျာမှားသိပဲအခုတေချာမှန်စွာသိဖို့ကရုပ်ပဲနာမ်ပဲလို့သိရပါပဲပါပဲသိရမယ်ရုပ်ပဲနာမ်ပဲလို့သိရမယ်မြင်ရတဲ့အစဉ်ဟာရုပ်ပဲမျက်စိအကြည့်ကလည်းရုပ်ပဲ မြင်သိမှုလေးကနာမ်လေဟောယုံနဲ့နာမ်ဘာနဲ့ဘာနဲ့ယုံနဲ့နာမ်ပါဗျာဟောကအစင်းကယုံမျက်စိအကြည့်ကယုံမြင်သိမှုလေးကနာမ်ပါဗျာဟောမြင်လိုက်တဲ့မြင်ခဲ့ပြီးမှဘာနဲ့ပါပဲရှိတယ်ယုံနဲ့နာမ်ပါဗျာဘယ်မလေးယောက်ျားဘယ်မလေးမိန်းမရှာကြည့်လိုက်တယ်တွေ့ရလားရှိပါဗျာငါဆိုတာရောရှိသေးလားရှိပါဗျာသူဆိုတာရောရှိသေးလားရှိပါဗျာဟောယုံနဲ့နာမ်ဒါလည်းရှိတယ်အဲ့ဒါမှန်သိရလားမှန်သိရလားမှန်သိတာပါဗျာသစ္စာရှုနေ အဲ့ဒီမြင်သိမှုဒီမှာအစင်းအာရုံလေးကလည်းပဲသူ့ဟာသူပေါ်ပြီးသူ့ဟာသူပါဖြစ်သွားမှာဖြစ်သွားမှာမြင်သိနေတဲ့သိစိတ်လေးကလည်းသိပြင်းပါဖြစ်သွားတာဖြစ်သွားမှာမြဲတာလားမမြဲတာမမြဲတာပါဗျာအဲ့ဒီမမြဲတဲ့သဘောကိုအမှန်သိနေတဲ့ပုဂ္ဂိုလ်က ဒီစင်ဟာရဲ့ပုံမှာနှစ်သက်သာရမှုဆိုတာရှိဦးမလားရှိပါဘူး။အဲဝမ်းမြောက်ဝမ်းသာမှုဆိုတာရှိဦးမလားရှိပါဗျာ။မုံရင်ပြုခြင်းဆိုတာယုံမုံခြင်းဆိုတာရှိပါဦးမလားရှိပါဗျာ။ရှိတော့ဒါအမှန်သိလို့လားအမှန်သိလို့လားအမှန်သိလို့ပါအမှန်သိလို့ဒါလေးကိုသိလို့ရှင်မှန်သိစေတော့ဘုရားကြီးကဆောင်းပုံလေးပေးထားတယ်ပေးတာလေးဆိုလား အစင်းမြင်ညာအစင်းမြင်ညာရှုမှတ်ကံရှုမှတ်ကံမှန်စွာသိပါစေမှန်စွာသိပါစေအစင်းမြင်ညာအစင်းမြင်ညာရှုမှတ်ကံရှုမှတ်ကံမှန်စွာသိပါစေမှန်စွာသိပါစေကောင်းလားရှင်ပညာရှုမှတ်တာမှန်စွာသိပါစေ။အစဉ်ပညာရှုမှတ်တာ မစွာသိပါစေဝန္တာမဖက်ဝန္တာမဖက်စိတ်မပြည့်စိတ်မပြည့်ရှုလျက်လိလျုနေရှုလျက်လိလျုနေဝန္တာမဖက်ဝန္တာမဖက်စိတ်မပြည့်စိတ်မပြည့်ရှုလျက်လိလျုနေရှုလျက်လိလျုနေဟုတ်ပါဝန္တာမပဲစိတ်မပြဲရှုလျက်လေးလျုနေ ဝမ်းသာမပဲစိတ်မပြေရှုလျက်လေလျူနေဟောမြင်ခဲ့မြင်ခဲ့မှာအစင်းနဲ့လက်စင်းနဲ့ဆုံးခဲ့ပြီးဆုံးခဲ့ပြီးမှာတခါရှုနေတဲ့ခါကျတော့အမှန်တန်သိတော့အဲဒီလိုအမှန်တန်သိတဲ့ခါကလည်းကျတော့ဒီစင်းရုပ်နဲ့စင်းအာယုနဲ့ဆက်ပြီးတော့ဝမ်းသာတဲ့စိတ်စိတ်ပြည့်တဲ့စိတ်ဆိုးတဲ့စိတ် မြစ်ပြည့်မြန်လို့တဲ့စိတ်ရှိသေးရလားရှိပါဗျာမရှိဘူးအဲ့ဒီမှာရှုလျက်လေးလျူနေဆိုတော့ဒီအစင်းအာယုံကောင်းကောင်းပုံမှာလေဒီပုံမှာဆင်းရောက်မကောင်းတဲ့အစင်းအာယုံရိုးစရာမုန်းစရာအစင်းအာယုံပုံမှာလေဆင်းရောက်လေအလတ်ဥပ္ပခကောဝိရတိညဉ့်ညထားပြီးတော့ရှုနေတာကိုလေးလျူလေးလျူရှုတယ်လို့ခေါ်တာ ဘုန်းကြီးတို့ဝေဒနာတစ်ခုဖြစ်ပေါ်လာရင်ဒီသင်္ခါရတက္ကဉာဏ်ကိုရောက်နေတဲ့ယောဂီပုဂ္ဂိုလ်ဟာအဲ့ဒီဝေဒနာကိုဘလောက်ပြင်းထန်တဲ့ဝေဒနာပဲဖြစ်ဖြစ်စိတ်ဓာတ်တွေဆုံးနေသွားတာမရှိဘူးခုဘုန်းကြီးတို့ယောဂီများကြဝေဒနာတွေဖြစ်ပေါ်လာလို့ကိုယ်ဝေဒနာကိုမချွတ်နိုင်တော့ဘူးဆိုရင်ချွတ်ချင်တာဖြစ်မှာဖြစ်ပါတော့မလားငါတို့တွေကလည်းနားလိုက်တာ လူတွေကလည်းကိုယ်လို့ဆန်းလို့တော့မရတော့ဘူး။ဘုရားမထင်ပါနဲ့။မကျမ်းမာရင်ရှင်ရင်းကုန်လာဖြစ်တယ်။စိတ်သက်တွေဆုတ်သွား။အခုဒီသင်္ခါရပိက္ခဏရောက်နေတဲ့ပုဂ္ဂိုလ်။အဲဒီလိုကိုစိတ်သက်တွေတွဆုတ်သွားတဲ့စိတ်မျိုးမရှိဘူး။ဘာလို့လို့မရှိတာလဲ။အဲဒီဝေဒနာကိုလည်းပဲဒီမှာဖြစ်မှုပြမှုသဘောလေးပဲသိတယ်။ဘာသဘောပဲသိတယ်။ဖြစ်မှုပြမှုသဘောပါ။အဲ့ဒီရင့်ထန်တဲ့ဆင်းရဲတဲ့ဝေဒနာဖြစ်မှုပြမှုသဘောပဲသိတယ်။ချမ်းသာတယ် တရားမှလို့ကောင်းနေဘုန်းကြီးခန္ဓာကိုယ်ကြီးရဲ့ကြွတက်နေဘိုးကာယပတ္တိစိတ်ဓာတ်ပါလို့ကိုယ်စီကိုငြိဒုက္ခတေကိုချမ်းသာနေအဲ့လိုဖြစ်လို့လည်းပဲစိတ်ကမြင့်တက်သွားမဟုတ်ပါဒီတရားရငါမရဒီပုဂ္ဂိုလ်ကဒီလိုရမှာပေါ့ငါကတရားရရတာတွေ့နေတကယ်ကိုနိဗ္ဗာန်ချမ်းသာဆိုတာဒါပဲဘာဝရဏမှမရှိဘူးကိုယ်စိတ်ကိုမြင့်တက်သွား ဘာကြောင့်လဲဆိုတော့အဲ့ဒီချမ်းသာမှုတွေကလည်းဖြစ်ပြီးပြည့်နေတဲ့သဘောပဲဘာသဘောလဲဖြစ်ပြီးပြည့်နေတဲ့သဘောပါချမ်းသာတဲ့စီလေစိတ်ကရောက်တော့ဆင်းရဲတဲ့စီကိုလည်းစိတ်ကိုရောက်တော့အလဲအလတ်ဥပက္ခကောဝရတဲ့ဒီအနည်းငယ်လေးထားပြီးဖြစ်တဲ့သဘောလေးပဲရှိနေတယ်ဘာသဘောလေးပဲရှိနေတယ်။ပြသဘောပဲ။ပြတဲ့သဘောလေးပဲရှိနေတယ်။ဘုန်းကြီးတို့ကုရိယဗျာညာတော့ကဘုန်းကြီးပြောခဲ့တယ်နော်။ကုရိယဗျာညာတော့ကလည်းဒီလိုပဲ ခါလေဖြစ်မှုပြမှုတွေမြင်လာတယ်အဲ့ဒီမြင်လာတဲ့ခါကျတော့ပီတိတွေဖြစ်လာတယ်မြတ်စွာဘုရားကသဗ္ဗေသင်္ခါရအိသကုံယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးဟောတယ်ငါမမြဲတဲ့ဟောတွေသိတယ်သဗ္ဗေသင်္ခါရဒုက္ခဟိုဆင်းရဲတယ်ဟောတယ်ငါဆင်းရဲတယ်ယုံနာသင်္ခါရရဲ့ဆင်းရဲတာတွေငါတွေ့နေတယ်သဗ္ဗေဓမ္မအနတ္တအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေကဆိုးမြောက်အခုဆိုးမြောက်တဲ့ဘုံတွေတွေ့နေပြီဆိုကိုယ့်အဘဝနေတာ ဝမ်းနေတာပြီးတော့စိတ်တွေကထွက်ပြီးဟိုလူတရားဟောဒီလူတရားဟောဟိုလူလိုက်တဲ့ဟိုလူလိုက်ပြီးတော့တရားထုတ်ဖို့ဆွဲဒီလူလိုက်ပြီးတရားထုတ်ဖို့ဆွဲကျိုးအဲ့ဒီပုံစံရှိတယ်တကယ်ကိုဒီကုရိယမြတ်ဉာဏ်ကိုရပြီးတော့တခါလေးဖြစ်ပြီးတော့ပီတိတွေဖြစ်တရားတွေထည့်ပြီးတော့တခါလေးတရားအားထုတ်ဖို့ခင်ကလူတွေလည်းဘုံခေါ်ဒီကဘုလာဘုကတရားလေးဘုလာနာဘုအားထုတ်ဖို့မိတ်ဆွေတွေလည်းခေါ်ကြတော့သူနဲ့တွေ့ရမှာလူတွေကကြောက် ဦးနဲ့တွေ့ရမှာကိုကြောက်တာဘာလဲဆိုသူတရားလေးလောကဲနေတာသူအခုခံစားနေရတယ်သူစိတ်ကညစ်တယ်နေတာတက်ချော့နေတာအဲ့လိုဖြစ်ရအခုဒီသင်္ခါရုပ္ပကဉာဏ်ကြတော့အဲ့လိုဖြစ်သေးလားဖြစ်တော့ဖြစ်တော့အနည်းငယ်ထားပြီးတော့ဒီမှာဝေဒနာထဲမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခာဝေဒနာဝေဒနာဘယ်နှမျိုးလဲ၃မျိုးပါဗျာအဲ့ဒီ၃မျိုးမှာဟောဒီသင်္ခါရုပ္ပကဉာဏ်ကြတော့ဥပိ္ပခာဝေဒနာ ဒုက္ခဝေဒနာလည်းရှိဒုက္ခဝေဒနာလည်းရှိအဲ့ဒီဒုက္ခဝဒုက္ခဝေဒနာဒုက္ခဝေဒနာကိုအငြင်းမြအလင်မှထားပြီးဥပက္ခဥပက္ခဝေဒနာအဲ့ဒီရဲ့ဖြစ်ဖြစ်သဘောလေးကိုဒါလေးကိုပဲယောဂီပုဂ္ဂိုလ်ကရှုနေတာဒါကြောင့်မို့ဝမ်းတန်မပဲစိတ်မလဲရှုနေရဲ့လေးလေးယူနေအားလုံးကိုလေးယူရှုတာချမ်းသာတယ်လည်းစိတ်မြောက်ဆင်းရဲတယ်လည်းစိတ်မြောက်အဲ့ဒီအင်းညာလေးထားပြီးရှုတယ်ဒီလိုရှုပြီးနေနိုင်လေဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေကနေနိုင်လဲဆိုရင်ဟန္တာပုဂ္ဂိုလ်ပဲနေနိုင်တယ် ဘယ်လိုပုဂ္ဂိုလ်တွေနိုင်တာလဲ။အေးအဲ့ဒီလိုဒီညဉ့်ညထားပြီးတော့ရှုနိုင်တယ်ဒီလိုသိနေနိုင်တယ်ဆိုတာဉာဏ်နာပုဂ္ဂိုလ်ဉာဏ်နာမှာဘုန်းကြီးတို့ယောဂီများမြင်ရတဲ့အာယုန်တန်အာယုန်တန်မှာရောနှစ်သက်တာရှိသေးလား။မရှိတော့ပါဘူး။စိတ်ဆိုးစိတ်ပြတ်တာရှိသေးလား။မရှိတော့ပါဘူး။မရှိတော့ဘူးအားလုံးကဖြစ်ဖြစ်ပဲ။အားလုံးကပါလေ။ဖြစ်ဖြစ်ပဲ။ဒါလေးကိုပဲသိနေတယ်။ကြားရတဲ့အတိုင်းနားထောင်ကြည့်။ဘာသာမူပဲကြားကြား။ အဲ့ဒီကြားတဲ့အတန်အာရုံနဲ့ပတ်သက်လို့ရောသဘောကျနေတဲ့တန်ရှိသေးလားရှိပါပါမရှိတော့ဘူးဒီအတန်ကြောင့်စိတ်ဆိုးစိတ်ပြတ်သွားတာရောရှိသေးလားရှိတော့ပါဗျာအခုဘုန်းကြီးတို့ယောဂီများမှာတော့ကောင်းတဲ့တန်လေးကြားရင်တော့နားဆွနေတယ်ရုပ်ကိုထောင်းအဲမကောင်းတဲ့အတန်ကြားရင်ကတော့အော်သဘောကိုမကျတော့ဘူးဒီပုဂ္ဂိုလ်ထားပြောနေတဲ့စိတ်တွေပါအဲ့ဒါမရှိဘူးဒီလိုထားနေတာလေဒီကြားရတဲ့ အတန်ကြီးပုံမှာခါရဲအရင်ကထားပြီးတော့ဒီလိုရှုပြီးတော့ခါရဲဖြစ်ဖြစ်သဘောလေးကိုဝေဉာဏ်ရှုရမှာအဲ့လိုဉာဏ်တိုင်းကြားတယ်ဉာဏ်တိုင်းစားတယ်စသည်ဖြစ်ပေါ့အာယုဒါရဆိုမမြအာယုတိုင်းကိုဒီလိုရှုပြီးနေနိုင်တယ်ဒါဘယ်ပုဂ္ဂိုလ်ကြီးလဲဆိုရင်ယဟန္တာပုဂ္ဂိုလ်ဘာပုဂ္ဂိုလ်ကြီးလဲဒီဒါကြောင့်ဘလို့ချစ်စရာကောင်းတဲ့အာယုကိုတွေ့တော်လည်းချစ်ခြင်း ဝမ်းသာခြင်းမရှိဘူးနှစ်သက်ခြင်းမရှိဘူးဘလောက်မုန်းစရာစိတ်ပျက်စရာယုံမုန်းစရာကောင်းတဲ့အာယုံကိုတွေ့ရတော့လည်းစိတ်ပျက်ခြင်းယုံမုန်းခြင်းဘာမှမရှိတော့အဲ့လိုကိုမရှိတော့အဲ့ဒီအစင်းလေးအဲ့ဒီမြင်မှုကလေးရဲ့အဖြစ်အပျက်တွေကိုအမှန်တည်းသိပြီးတော့လူလူရှုပြီးနေနိုင်ပါရဲ့ဒါဒီပြိဋ္ဌာန်တရားတွေအားထုတ်လို့ဒီသင်္ကာရုပ္ပကဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာ အဲ့ဒီတိုင်းလေးကိုရှုနေတယ်တိယုံညာကလေးပဲဗာမြာကလေးပဲတိယုံညာကလေးပါတိယုံညာကလေးပဲဘုန်းကြီးမှတ်နေစရာကိုမလိုတိယုံညာကလေးပဲအဲ့ဒီတိယုံညာကလေးရှုပြီးတော့သွားနေပါလေဒါယဟန္တာပုဂ္ဂိုလ်များရဲ့ဂုဏ်တက်ပါလေဘယ်ပုဂ္ဂိုလ်ရဲ့ဂုဏ်တက်လဲယဟန္တာပုဂ္ဂိုလ်ရဲ့ဂုဏ်တက်ပါဗျာယဟန္တာပုဂ္ဂိုလ်များရဲ့ဂုဏ်တက်ဒီတော့ယဟန္တာပုဂ္ဂိုလ်များတာဒီလိုဖြစ်သလား ပြီးတော့ယောဂီပုဂ္ဂိုလ်များရောအဲ့ဒီယဟန္တာပုဂ္ဂိုလ်များလို့ဖြစ်အောင်အားထုတ်လို့ရနိုင်ပါမလားဆိုတော့ဘုရားဒီမှာကျမ်းဂန်များမှာဖွင့်ပြထားတဲ့ထပ်တာဝိပဿနာတော်ဝိပဿနာရှုမှတ်ပွားများအားထုတ်နေနေတော်သူသည်တန်ချိုဆက်လူမှုတက္ခာကိုတဲ့ကာတုံပြုခြင်းကတေဘောတိစွမ်းနိုင်ရဲ့ဒီဆက်လူမှုတက္ခာဆိုတဲ့ခေါင်းငါ6ပါးနဲ့ပြည့်စုံအောင်ဒီ ဝိပဿနာအားထုတ်နေတဲ့ပုဂ္ဂိုလ်ကဖြစ်နိုင်တယ်စွမ်းနိုင်တယ်အဲတော့စွမ်းနိုင်တယ်ဆိုတော့ကိုဘုန်းကြီးပြောနေတဲ့သင်္ခါရုပ္ပကဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်ဆင့်ရောက်နေပြီဆိုရင်ရှုမှတ်စဉ်ဟာတတိတွေကလည်းငြင်းနေတဲ့အခါကလည်းကြတော့ရှုမှတ်စဉ်ဟာအစဉ်အာရုံကိုဒီမှာမျက်စိနဲ့မြင်လိုက်တဲ့အခါကလေးမှာမြင်သိမှုလေးဖြစ်လာတယ်မြင်သိမှုလေးဖြစ်လာတဲ့အခါကျတော့အမှန်တိုင်းရုပ်နဲ့နာမ်ကိုပဲအမှန်တိုင်းသိလာ အဲ့ဒီမှာဆက်ရှုတဲ့အခါကျတော့ဖြစ်ဖြစ်ဉာဏ်တွေပေါ်နေအဲ့လိုဖြစ်ဖြစ်သဘောတွေသိနေပြီဆိုတော့အစင်းအာယုံကောင်းတာလေးတွေ့လည်းပဲလက်သက်သာရမှုရှိသေးလားရှိပါပါဒီယွန်းရံမုန်းရံအာယုံတွေ့တော့လေမုန်းမှုယွန်းမှုရှိသေးလားရှိပါဗျာဟောဒီတော့ယဟန္တာပုဂ္ဂိုလ်ရဲ့အနေထားမျိုးလို့မရဘူးလားရပါတယ်ဗျာယဟန္တာပုဂ္ဂိုလ်ကတော့လောမကိရိတာလေးသက်တတ်တာဘုန်းကြီးယောဂီများကခုရှိမှမှုတတိလေးမြဲနေလို့ ပါဠိမြင်နေမယ်ရှုမှတ်ဖို့တတိမြင်နေလို့ရှုမှတ်ဖို့တတိလေးမြင်နေတဲ့အတွက်ကြောင့်မို့ဘုန်းကြီးဒီမှာအဲ့ဒီလိုရဟန္တာပုဂ္ဂိုလ်ကဲ့သို့မိမိတို့ထားနိုင်ရှုရင်ဖြစ်နိုင်တယ်ဒီကိစ္စကြည့်လိုက် ယဟန္တာအတွင်ယဟန္တာအတွင်ယောဂီရှင်ယောဂီရှင်ပြုလျင်ဖြစ်နိုင်ပေရှိလျင်ဖြစ်နိုင်ပေယဟန္တာအတွင်ယဟန္တာအတွင်ယောဂီရှင်ယောဂီရှင်ပြုလျင်ဖြစ်နိုင်ပေရှိလျင်ဖြစ်နိုင်ပေယဟန္တာအတွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပေ ယဟန္တာအတုယယောဂီရှင်ရှုလျင်ဖြစ်နိုင်ပေ၏ယဟန္တာအတွင်ကဲ့သို့ယောဂီဟာရှုမှတ်ရင်ယဟန္တာကဲ့သို့ကိလေသာတွေတစ်ချက်မှရင်တစ်ချက်မကင်းဘူးလားကင်းပါဘူးနှစ်ချက်မှရင်နှစ်ချက်မကင်းဘူးလားတဏှာယီမှနိုင်ရင်တဏှာယီကိလေသာတွေကင်းနေမယ်တဏှာယီမှနိုင်ရင်တဏှာယီကိလေသာတွေကင်းနေမယ် တနေ့လုံးရှုမှတ်လိုက်ရင်တနေ့လုံးညာနာမေတ္တာနဲ့ဒီကိလေသာလုံးဝရသေးလားမရပါဘူး။တရားကိုဘုန်းကြီးယောဂီများဒီနေ့ခေါ်မင်္ဂလာရမကျောင်းတက်ကြီးမင်္ဂလာရမကျောင်းတက်ကြီးကကျေးဇူးတော်ရှင်မသီဆရာတော်ဘုရားရဲ့ကျေးဇူးတွေကိုပြန်ဆက်နေတယ်လို့ပဲဒီမင်္ဂလာရမကျောင်းတက်ကြီးကကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးပထမဦးဆုံးအမေရိကသံဃာကြီးကြွစေမှာ ဒီမိဂိကမှာရောက်ရှိနေတဲ့မြန်မာဗုဒ္ဓဘာသာဝင်များကကျေးဇူးရှင်ဆရာတော်ဘုရားကြီးထံကနေပြီးတော့တပည့်တော်တို့ကိုးကွယ်ဖို့အတွက်ယဟန်ဓမ္မထားပြီးပါဒီဆရာတော်ဘုရားကြီးဟောတဲ့တိပ္ပံတရားတွေကိုလည်းကိုယ်တိုင်လည်းပဲသင်ကြံပွားများအထုနိုင်ဖို့အတွက်အဲ့လိုဟောပြောနိုင်တဲ့တရားတော်တစ်ပါးကိုတပည့်တို့ကိုးကွယ်ဖို့ထားပြီးပါဆိုတော့ဆရာတော်ဘုရားကြီးကဒီအရှိဘက်မှာဒီဘက်မှာဟောရတယ် ဆရာတော်ဖိလာသာဆိုတဲ့တန်ဃာတော်ကထားပြီးခဲ့တယ်။ဒါဗေဒိကမှာကိုယ်တို့မာစီဆရာတော်ဘုရားကြီးရဲ့သာသနာပြုတဲ့နေရာမှာဒါပထမဦးဆုံးနေရာပဲ။နောက်နောက်ပဲပြန်ရောက်တဲ့ခါကလည်းကြတော့ကယ်လီဖိုးနီးယားပြည်နယ်ရောက်တော့အဲ့ဒီပြည်နယ်ရရှိတဲ့ပုဂ္ဂိုလ်တွေကလည်းဘုရားဘာသာဝင်တဲ့ပုဂ္ဂိုလ်တွေကလည်းတပည့်တော်တို့ကိုယ်ဝယ်စိတ်ကပ်ဖို့ဒီတရားတွေနားကြားပြီးဒီတရားတွေကိုဒီလိုကျင့်ပွားနိုင်ဖို့အတွက်ဟောနိုင်ပြောနိုင်တဲ့ တန်ရာဘာထားပြီးပါဆိုတော့ဟောနောက်ပြန်ခံတော့ဆရာတော်ကုသကန္တနာပြီးအောင်တော့ထားပြီးခဲ့တယ်ဒါပထမဦးဆုံးဒီမှာငါစီဆရာတော်ဖျားကြီးရဲ့သာသနာပြုရဲ့နေရာဌာနနှစ်ခုဖြစ်ပါတယ်အဲ့ဒီနေရာဌာနနှစ်ခုမှာဒီဌာနကလည်းပဲကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ကျေးဇူးများကိုဆက်တဲ့နေရာဒီဆရာတော်ဘုရားကြီးရဲ့တရားလုံငန်းစဉ်ပြန်ပွားရေးအတွက်နှစ်စဉ်နှစ်စဉ် မဟာစေတတိပဒံဆေစကံမဖွင့်ဘူးလားဖွင့်ပါတယ်ဗျာဒီလိုဖွင့်ပေးနေတာဆရာတော်ဘုရားကြီးရဲ့ကျေးဇူးတွေကိုစနေတာပဲဘုန်းကြီးများလည်းပဲဒီကိုရောက်လာပြီးတော့ဒီဆရာတော်ဘုရားကြီးရဲ့တိထံလုပ်ငန်းစဉ်တွေကိုဟောပြောနေတယ်ဆိုတာလည်းပဲဆရာတော်ဘုရားကြီးရဲ့ကျေးဇူးကိုစနေတာအဲဒီလိုပဲအနောက်ဘက်ကရောက်တဲ့အခါမှာလည်းပဲအဲဒီအနောက်ဘက်ကမှာလည်းပဲဆရာတော်ဥဒိနန္ဒပြေမွန်တာတိထံပြီးတော့ဆောင်ရွက်နေတဲ့ဟမ်မုံလေးဆိုတဲ့ မြို့မှာမြို့ဓမ္မနန္ဒဝိဟာရဆိုတဲ့ကျောင်းလေးကြီးရတယ်ခုလိုပါကြီးကြီးကျယ်ကျယ်ပါအားလုံးခုလိုယောဂီ60ကျော်90နီးပါးထားပြီးတော့တရားစခန်းဖွင့်နေတဲ့နေရာကြီးပါပဲအဲဒီလိုဆိုတော့အင်တန်မှအောင်မြင်အောင်မြင်တဲ့နေရာဌာနတစ်ခုဖြစ်ပါတယ်ဒါပထမဆုံးဌာနတစ်ခုလည်းဖြစ်ပါတယ်ဒါကြောင့်ခုဒီမှာလည်းတရားစခန်းဝင်ရောက်ပြီးတော့အထက်ကျတဲ့ပုဂ္ဂိုလ်များကိုဘုန်းကြီး ဒီချိန်နဲ့ပါဆိုရင်၅ချိန်ရောက်ရှိသွားပြီဘယ်နှချိန်ရှိသွားလဲ၅ချိန်ပါဗျာ၅ချိန်ရောက်ရှိသွားပြီတချိန်ကတော့ဘုန်းကြီးဒီမှာတိုးတက်သင်ရောင်းတော်ကြီးဆောက်လုပ်မယ်နှစ်အဲ့ဒီမှာအာလုံးမီးရေဖြတ်ထားတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီချိန်ဖြစ်ခွက်သွားတယ်ကျန်တဲ့နေ့တိုင်းနေ့တိုင်း၅ချိန်ရှိသွား၅ချိန်စလုံးကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဟောပြောတော်မူခဲ့တဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုပဲဘုန်းကြီးတောင်းလျှောက်ဟောခဲ့ဒီတရားတွေဟောခဲ့ ဒီတိပ္ပံကျင့်စဉ်တွေတိုင်းချက်ချင်အပ်လို့ဒီလိုဒီလိုကျိုးတူတွေရနိုင်တယ်ဆိုတာတွေကိုလည်းပဲဘုန်းကြီးတို့ပေါ်ထုတ်ပြီးတော့ဟောမယ်။ခုဒီလိုအားထုတ်နေစဉ်မှာလည်းပဲရှုမှတ်နေတဲ့ရှုမှတ်နေခိုင်းမှာတရားရှာရင်ကိုယ်မှတွေ့ဓမ္မတွေ့နဲ့ကိုယ်မှတွေ့ပါလေ။တရားပြောရင်ကိုယ်မှပဲရှာရဓမ္မရှာရတာ။အခုဘုန်းကြီးတို့ယောဂီများခန္ဓာကဖြစ်စဉ်ဖြစ်စဉ်တရားကိုဉာဏ်အောင်ရှုနေတာ။ အဲ့ဒီဖြစ်စဉ်ဖြစ်စဉ်တရားတွေကိုမြင်အောင်ပြသပေးနေတာအခုလည်းဒီတိုင်းမှာဖြစ်စဉ်ဖြစ်စဉ်သဘောလေးကိုဖြစ်တဲ့သဘောဉာဏ်လေးတဘောပေါက်သွားပြီးဒီသင်္ခါရုပ္ပကဉာဏ်ဆင့်တယ်အောင်မိမိရောက်သွားပြီဆိုရင်ယဟန္တာကဲ့သို့အသွင်တန်တန်မတူဘူးလားတူပါရဲ့ဗျာကိလေသာတွေဝင်နိုင်လေရလားမဝင်နိုင်ပါဗျာကဲမဝင်နိုင်တော့အခုဒီမှာဒီဆေးရတရားစခန်းကြီးမှာနေ့စဉ်နေ့စဉ် အာယုစွမ်းတွေလူတိုင်းရတဲ့ကုသိုလ်ရှင်တွေအများကြီးပဲနေစွမ်းတွေလူတိုင်းရတဲ့ကုသိုလ်ရှင်တွေအများကြီးပဲညနေပိုင်းမှာအချူရီဘူးတွေအချူရီပလင်းတွေဟိုမှာတူတတ်ကြတာတွေအများကြီးပဲတောက်ရည်တန်ဘူးတွေဆိုတာလည်းတောက်ရည်တန်ကတ်တွေဆိုတာအများကြီးပဲအဲ့ဒီမှာအကုန်လုံးတူတတ်ကြတာအားကြောင့်လေဒီလိုတရားမှုတကယ်ရိုးရိုးသေးသေးအားထုတ်နေတဲ့ပုဂ္ဂိုလ်ကိုလူတိုင်းရလူတိုင်းရတယ်ဆိုတာဟာညာနာတပါးကိုတွေ့ရတယ်လို့ပဲ ပါလို့ပြုရတယ်။ယဟန္တာတပါးကိုပြုရတယ်လို့။ယောဂီကရှုမှတ်မှုလေးနဲ့လူခန်းတယ်။သွားပုံးတဲ့အခါမှာရှုမှတ်မှုလေးနဲ့ပုံးပြီးနေတယ်။အဲလိုတည်မြဲပြီးတော့ကံတိုင်းယူတိုင်းခတ်တိုင်းထဲတိုင်းစသည်ဖြင့်ဇန်ထဲရောက်ရတော့လေဝါတိုင်းမျိုးတိုင်းအဲ့ဒီအာယုပေါ်မှာရှုစိတ်လေးတတိလေးမြဲနေပြီဆိုရင်ကောင်းမကောင်းခံစားမှုသူ့မှာရှိသေးရလားမရှိပါဘူးမရှိတော့သူကောင်းတဲ့ဘက်နဲ့သူမလိုက်ဘူး မကောင်းတဲ့ပဲလည်းသူလိုက်အဲ့ဒီမှာဝိုင်းဝိုင်းနေတာလေးပဲသူသိမျိုးဖို့တော့သိမရအဲ့ဒီချိန်လေးမှာသူတဏ္ဍာမှာခိတ္တတာလေးဝင်နေရတာမှန်ပါဗျာယတ္တတဏှာရဲ့အဲ့ဒီရှုမှတ်နေကြမှာဒီတဏှာလေးကင်းမလားမကင်းဘူးလားကင်းပါဗျာအဲ့ဒီချိန်လေးဟာယဟန္တာပုဂ္ဂိုလ်နဲ့အတွင်တန်လျာမတူဘူးလားတူပါတယ်ဗျာယဟန္တာကတော့ခိတ္တတာလေးလုံးဝပဲတတ်တယ် ယောဂီကတော့ရှုမှတ်ခိုက်ရှုမှတ်ခိုက်တည်ငါတည်ငါကိလေသာတွေမလုပ်နေတာလေအဲ့ဒါကြီးတာဖြစ်တဲ့ယဟန္တာနဲ့အသွင်ကဏ္ဍတူတယ်ဒါကြောင့်မို့ယဟန္တာအသွင်ယောဂီရှင်ရှုလျင်ဖြစ်နိုင်ပြီရှုရင်ယဟန္တာနဲ့အသွင်ကဏ္ဍတူသွားတယ်ကိလေသာတွေမဝင်နိုင်တော့ဒါကြောင့်မို့ဒီကနေ့ဟောဒီမင်္ဂလာနာမကြောင်းတဲ့တရားစကားကြီးမှာဟောဆွမ်းသူတွေပြုကြတဲ့ပုဂ္ဂိုလ်တွေတကယ်ကိုအကျိုးများလို့ပြုနေကြတာလေယဟန္တာပုဂ္ဂိုလ်တော်ကသူလည်းရသလား သူတို့ဘာလဲအကျိုးတွေများပါတယ်။ဒါကြောင့်ဉာဏ်သာတွေယောဂီရှင်ရှုနေဖြစ်နိုင်ပြီရှုမှတ်ပွားများအားထုတ်ရင်ဉာဏ်သာနဲ့လာတန်တာမတူဘူးလားဗျာ။တူပါရဲ့ဗျာ။တူသွားတယ်။အဲ့လိုပဲအတန်ကြားတဲ့နေရာအနန္တတဲ့နေရာအယတစာတိရဲ့နေရာအတိအကျတွေးကြည့်တဲ့နေရာစိတ်ကူးစဉ်းစားကြံစည်တဲ့နေရာမှာလည်းပဲဒီလိုသာရှုမှတ်သွားရင်ဉာဏ်သာနဲ့အသွင်သာမတူဘူးလားဗျာ။တူပါရဲ့ဗျာ။အဲ့ဒါလေးတွေကိုတော့ဘုန်းကြီးတို့ ကျေချဲ့ပြီးမဟောတော့ဆောင်းကုန်လေးတွေကိုဖွင့်ချပြပါမယ်နော်မှန်ပါရဲ့အတန်ကြာယာအတန်ကြာယာရှုမခာရှုမခာမန်စွာတိပါစီမန်စွာတိပါစီဝန္တာမဖက်ဝန္တာမဖက်စိတ်မပြည့်စိတ်မပြည့်ရှုလျက်လိလျုနေရှုလျက်လိလျုနေယဟန္တာအသွင်ယဟန္တာအသွင်ယောဂီရှင်ယောဂီရှင်ရှုလျက်ဖြစ်နိုင် ပေရှုလျင်ဖြစ်နိုင်ပေအနန္တံယအနန္တံယရှုမကရှုမကမန်စွာသိပါစေမန်စွာသိပါစေဝန္တမပေဝန္တမပေစိတ်မပြေစိတ်မပြေရှုလျင်လေးလျုနေရှုလျင်လေးလျုနေယဟန္တာသွင်ယဟန္တာသွင်ယောဂီရှင်ယောဂီရှင်ရှုလျင် နိုင်ပြီရှုလျက်ဖြစ်နိုင်ပေယတာတိယအယတာတိယရှုမကရှုမကမန်စွာသိပါစေမန်စွာသိပါစေဝန္တမဖက်ဝန္တမဖက်စိတ်မပြည့်စိတ်မပြည့်ရှုလျက်လေးလျုနေရှုလျက်လေးလျုနေယဟန္တာသွင်းယဟန္တာသွင်းယောဂီရှင်ယောဂီရှင်ရှုလျက်ဖြစ်နိုင်ပြီရှုလျက်ဖြစ်နိုင်ပေ တွေ့ထိယာအတွေ့ထိယာရှုမှတ်ခါရှုမှတ်ခါမန်စွာသိပါစေမန်စွာသိပါစေဝန္တာမဖက်ဝန္တာမဖက်စိတ်မပြည့်စိတ်မပြည့်ရှုလျက်လေးလျူနေရှုလျက်လေးလျူနေယဟန္တာတွင်ယဟန္တာတွင်ယောဂီရှင်ယောဂီရှင်ရှုလျက်ဖြစ်နိုင်ပြီရှုလျက်ဖြစ်နိုင်ပြီသဘောတိယသဘောတိယ မကရှုမကအမှန်စွာသိပါစေမှန်စွာသိပါစေဝန္တမခေဝန္တမခေစိတ်မပြေစိတ်မပြေရှုလျက်လေးလျုနေရှုလျက်လေးလျုနေယဟန္တာအတွင်ယဟန္တာအတွင်ယောဂီရှင်ယောဂီရှင်ရှုလျက်ဖြစ်နိုင်ပြီရှုလျက်ဖြစ်နိုင်ပြီဒီတော့ယဟန္တာပုဂ္ဂိုလ်များကတော့ကိလေသာတွေအမှတ်ပဲတတ်ပြီးတော့ င်းအာရုံကောင်းကောင်းလေးနဲ့တွေ့ရလူမဲ့လူလည်းပဲသိတဲ့ချင်းဝမ်းသာခြင်းမြန်လို့ချင်းရှိသေးရလားမရှိတော့ပါဗျာအဲအစင်းအာရုံဆိုးဆိုးနဲ့တွေ့လို့လည်းပဲစိတ်ဆိုးစိတ်ပြည့်ခြင်းဆိုတာရှိသေးရလားမရှိတော့ပါဗျာအခုဒီမှာသင်္ကာရုပ္ပကဉာဏ်ရောက်နေတဲ့ယောဂီပုဂ္ဂိုလ်မှလည်းပဲဘယ်အာယုံနဲ့ပဲတွေ့တွေ့ဘယ်လိုအတန်အာယုံပဲချာချာဘယ်လိုအနံ့အာယုံပဲဝင်ဝင်ဘယ်လိုရတာမျိုးပဲစားရစားရဘယ်လိုအတွေ့အထိမျိုးပဲတွေ့ထိတွေ့ထိအဲဒီမှာအာလုံးဟာယဟန္တာလေးတို့ရှူတိုင်းရှူတိုင်းဟာ အဲ့ဒီပုံမှာအမှန်တိုင်းသိသွားတဲ့အတွက်ကြောင့်မို့မြတ်တဲ့တန်သဘောကြတာဉာဏ်လို့လားရှိသေးရလားရှိတော့ပါစိတ်ဆိုးစိတ်ပြမှုတွေရောရှိသေးရလားရှိတော့ပါဘုဘက်ကကောဝိရတဲ့ဒီအငြင်းအမြပြည့်ုံပြည့်ုံဉာဏ်လေးပဲရှုပြီးတော့ပဲဖြစ်ဖြစ်သဘောကြီးတွေတွေ့သွားတယ်အဲ့ဒီလိုဧကာရုပ္ပကဉာဏ်ရောက်တဲ့ပုဂ္ဂိုလ်ဟာတလောက်တည်အောင်အဲ့ဒီလိုရှုမှတ်နိုင်သွားပြီဆိုတော့အဲ့ဒီဧကာရုပ္ပကဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်များ သူ့ရဲ့တတိတမာရီအားရကနည်းနည်းလေးကောင်းလာလားအများကြီးကောင်းလားအများကြီးကောင်းတာပါဗျာအများကြီးကောင်းတယ်ဒီဝိပဿနာစပြီးတော့တတိပ္ပံတရားစအောင်ချသတ်ထုစလေးကစပြီးတော့တမာရီတွေထူလောင်နေရတယ်အဲလိုတမာရီတွေထူလောင်နေလို့အစင်းစင်းဝိရိယဗျာဉာဏ်မူရောက်အဲဒီကနေဆက်လက်ပြီးတော့ကရှုမှပေါ်များအထုသွားလို့ပဋိသင်္ခာဉာဏ်ရောက်အဲဒီကနေပြီးတော့ပဋိသင်္ခာဉာဏ်ကနေပြီးတော့တခါလေအထုပြုပြီးတော့ကြိုးစားရတယ် အဲ့လိုပြုပြုပြီးတော့ရှိအမှန်နာမတွေစက်နေအောင်ကြိုးစားပြီးတော့ရှုမှတ်အားထုတ်တဲ့ခါကျတော့တတိအသမရိယာတွေအထူးကောင်းဒီသင်္ခါရုပ္ပကဉာဏ်ရောက်တဲ့ခါကျတော့အမြင့်ဆုံးဖြစ်နေတယ်။အဲ့ဒီလိုသင်္ခါရုပ္ပကဉာဏ်ရောက်လို့တတိအသမရိယာတွေကောင်းလာပြီဆိုရင်တဲ့အဲ့ဒီကောင်းလာတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာညီညွတ်မှုခုံသုံးပါးရှိတယ်။ညီညွတ်မှုခုံပြတာပါလေ။သုံးပါးပါဗျာ။ထူးခြားမှုခုံလာလေသုံးပါးရှိတယ်။ဟော၆ပါး တခြားဉာဏ်နဲ့တူလေးရမတူပါဘူးတခြားဉာဏ်တွေဘာမှမတူတော့ဒီတရားလုံးနဲ့ကဉာဏ်ရောက်ပြီဆိုရင်တခြားဉာဏ်တွေတော့အခုဘုန်းကြီးတို့ယောဂီများလေတရားရှုမှတ်နေတယ်ရှုမှတ်ရင်းကနေဒီသာလေးကြားလိုက်လန့်သွားတယ်ဘာသာလေးကြားလိုက်တုံသွားတယ်နောက်တစ်ခါကိုအဆောင်သွားတယ်ကိုခန်းသွားတယ်သွားလို့တရားအောင်ချက်ကြီးရတယ်လို့ပြောပြီးတော့တရားသက်ရှိနေရင်သွားမှလည်းလန့်ကြောက်အခုဒီသင်္ခါရတက္ကဉာဏ်မှာရောက်နေတဲ့ပုဂ္ဂိုလ် ဘာမှကြောက်ချင်းမရှိတော့ဘူးကြောက်တာမရှိတယ်လို့ဆိုတော့ပြောတဲ့အတိုင်းမြင်သမျှအာယုန်တိုင်းရဲ့ဖြစ်ဖြစ်သဘောတွေ့နေတော့နှစ်သက်တာရှိသေးရဲ့လားမရှိတော့ပါဘူးလုံးဝပြင်းပါပြီကြောက်ချင်းနှစ်သက်ချင်းနောက်တစ်ခါကိုကြီးတို့ချမ်းသာစီရဲ့အချမ်းအချမ်းကိုကြီးတို့စပြီးတော့ရှုမှတ်နေတဲ့ဉာဏ်တွေတော့တော့ဆင်းရဲရင်လည်းပဲမခံနိုင်ဘူးဆင်းရဲရင်လည်းပဲနောက်ဆုံးထွက်သွားခြင်းနဲ့ထွက်ပြေးခြင်းနဲ့တရားကြီးက ဒီတကယ်လို့တရားကကောင်းလာပြီဆိုရင်လည်းဘဝနေမြင်လို့ကိုယ့်ကိုယ်ကိုယ်ပဲတကယ်ကိုယ်ပဲတရားလူကြီးရပြီလို့စိတ်ကထင်အဲဒီမှာကမ္မဋ္ဌာန်းဆရာကြီးကယောဂီကိုမြှောက်ပြီးတော့တကယ်လည်းဘာလို့ဖြစ်သွားပြီဒီလိုဒီတရားလေးသူတရားလေးအထုရတဲ့အတွက်ကြောင့်ဘယ်လိုလေးဖြစ်သွားပြီဆိုရင်ဟောမြောက်သွားပြီဘာမှလည်းမသိဘူးအဲသူ့မှာအကုလုံးတရားလေးရသွားပြီဆိုရင်သူကဘာညာရလို့ရမှလည်းမသိဘူးဟောလည်း ဒီတိုင်းလေးပဲအကုလုပ်တယ်ကြာအာညာလေးပဲရရတယ်ခွင့်လို့ယောဂီများရုပ်နဲ့နာမ်ကိုပိုင်းခြားသိတဲ့ဉာဏ်လေးရသွားတယ်ဆိုရင်ကွာကိုယ်ဖတ်တဲ့ဒီတရားလေးမပေးဘူးလားကဲပြန်နေတော့ပြီဆိုရင်ဘုဘယ်မှမတို့ဘူးလားရပါတယ်ဒီလိုဉာဏ်လေးရရင်ကိုပြည့်နေပြီဆိုတော့ဟိုကပြောတာကဘာဉာဏ်လို့ပြောတာမဟုတ်ဘူးသူတရားလေးသူနဲ့တွေ့လိုက်လို့ ရာတော်နဲ့အထုမရလို့အဲဒီမှာဒီပုဂ္ဂိုလ်တော်ဖြင့်အကုလောက်တာလေးဖြစ်သွားပြီဆိုတော့ကိုယ်ဘဝသူ့ကိုယ်သူဓမ္မရလို့လို့တပူရလို့လို့စိတ်တွေဖြစ်ဘဝနေညံ့ယူမယ်ယူဘုန်းကြီးယောဂီများဆရာမှားနဲ့တွေ့ရင်သွားတယ်တော့တရားအထုတ်ရမှာဆရာတော်မလိုဘူးလားလိုပါဘူးကမ္မထဆရာတော်တိတ်တူတာကမ္မထဆရာတော်အလုံးလို့တယ် ဒါကြောင့်မို့မိတို့ယောဂီများတရားအထုတော့မယ်ဆိုရင်ဆရာရွေးတယ်လားမရွေးတယ်ဘူးလားရွေးတယ်ပါလေဗျာရွေးတယ်ဘုန်းကြီးကိုနိုင်ငံညာလားယဟန်တော်တပါးကလာလျှောက်ဖို့ပါသူကလည်းမြန်မာနိုင်ငံကိုရောက်နေတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ကမြန်မာစကားတောင်တတ်နေပြီအဲ့ဒီမှာရိတ်တာကြီးတစ်ခုမှသူနေပါလေအဲ့လိုရိတ်တာကြီးတစ်ခုမှနေပြီးတော့နေတဲ့ခါမှာအထုနေပါဘူးဘုရားကတော့ဆရာတော်ကြီးကိုယ်တိုင်ပေါ့ နောက်ဆရာတော်ကြီးဟာပြည်ပြည်မှာမိမိတို့မြန်မာနိုင်ငံမှာမနေဘဲနဲ့ပြည်ပတွေမှာပဲထွက်ပြီးသွားလာနေတော့ဘုမဆရာကောင်းများတနေ့လာတယ်မရောက်လာတနေ့လာလည်းမရောက်လာနေတာလည်းပဲနှစ်နှစ်သုံးနှစ်ကြာသွားပြီတူပါလေကြည့်ရတာအဲ့ဒါနဲ့ဒီလိုတော့နေရာဌာနကြောင်းတော့မပြန်ဒီမှာမနေလို့တော့ရှောက်တယ်ဟိုကဆရာတော်ကြီးကခွင့်မပြုဘူးနေတူလာမပြန်တူလာမပြန်ဆိုတော့ဘယ်တော့လာမှန်းမသိအဲ့တော့သူ့မှာလည်း အချိန်ကြီးရပါဖြစ်သွားတာလေကိုကိုကတန်ဖိုးရှိတဲ့အချိန်ကိုဒီမှာဆရာကောင်းလို့ရှိအဲ့လိုဖြစ်နေတဲ့ခန္ဓာလာကြတော့သူမဖြစ်နိုင်တော့ဘူးဆိုပြီးတော့နောက်ဆုံးကြတော့ဆရာတော်ကြီးခွင့်ပြုပြီးမပြုဘူးသူတော့ဘာလို့မဆိုပြီးထားတာနောက်ပြီးတော့ဘုန်းကြီးစီကိုသူရောက်လာတယ်ဒါဘုန်းကြီးနဲ့တခါမှလည်းမတွေ့ဘူးကသူတက်တက်မဲ့ရောက်လာပြီးတော့ဒီကြောင့်လည်းပတ်သက်ပြီးတော့သူကရှောက်ကြပါတယ် အဲတော့ဒီလိုပါတဲ့ဒီတကယ်ကိုဘောကလုံမြောက်ရေးဖြစ်တဲ့တရားကိုအထုပါဖြစ်ပါတယ်ဒီလိုလေလေကိုယ်နိုင်ငံကိုဆက်လုပ်ပြီးတော့ဒီမြန်မာနိုင်ငံမှာကမ္မထန်တရားတွေအထူးဟောကြားပြသနေကြတာဖြစ်တဲ့အတွက်ကြောင့်ခြေတော်ဝါဒထွန်းကားတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်ဒီလိုမြန်မာနိုင်ငံကိုရောက်လာတယ်တရားလာတဲ့ကတိတို့ဒီအကြောင်းပေါ့အဲတော့ဒီလိုလေလေကိုအားကိုးလောက်ဒီလိုစိတ်ထဲမှာဖြစ်ပြီးဘူး အဲ့လိုမဖြစ်သေးတဲ့အတွက်ကြောင့်ဒီပြီးတော့ဒီလိုပဲကမ္မထမ်းစီယာရှာပြီးတော့လိုအပ်ထုတ်ခြင်းနဲ့ဟောခွင့်ပြုဘူးအဲ့တော့တပြီးတော့ကမ္မထမ်းစီယာရွေးတယ်လားမရွေးတယ်ဘူးလားလို့သူကမေးဘုရားရွေးတယ်လို့ပြောလိုက်တယ်ကမ္မထမ်းစီယာမှားရင်ဒုက္ခလုံးလုံးရောက်သွားနိုင်တယ်ပြောတယ်ခုဘုရားဘုရားမြန်မာမှာလို့ဆူယူစကားလေးရှိတယ်တမားဆိုရင် ပူမဆိုတဲ့ဆိုလိုစကားလေးရှိတယ်။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဘုန်းကြီးဆရာတော်ဘုရားကြီးနဲ့နောက်တော်ဘာကအမြဲတမ်းတိုက်ရတဲ့ပုဂ္ဂိုလ်ပါ။ဆရာတော်ဘုရားကြီးနောက်ပါလိုက်ပြုစုပါပါလေ။ဆရာတော်ဘုရားကြီးရဲ့ခရီးစဉ်တွေဓမ္မဒေသနာတွေခရီးစဉ်တွေမြန်မာနိုင်ငံအတွင်းမှာတော့ဘုန်းကြီးအကုန်လုံးကျေးဇူးဘုန်းကြီးလိုက်တာပါ။အဲဒီမှာဆရာတော်ဘုရားကြီးဟာလည်းပဲတွင်းနဲ့ကိုသားနဲ့ကိုတခါတရံမှာယာယီဝိလူကြောင့်နေမြေကြောင့်အဲဒီမှာ ပြေးပွေကြောင့်ဆရာတော်ဘုရားကြီးမချမ်းသာတာဖြစ်ပါတယ်။ဒါပေမဲ့ဆရာတော်ဘုရားကြီးကမချမ်းသာတဲ့အခါတိခတ်ပြီးရဲ့ညဉ့်ညွတ်မှုရှိတယ်။ဒါဘုန်းကြီးကတော့ဘယ်ကနေတည်တဲ့အခါကလည်းကြတော့အဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဆရာတော်ကြီးချမ်းသာဘူး။ပြောပြတဲ့အခါကျတော့ဟာကိုယ်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဆရာတော်ကြီးချမ်းသာဘူးဆိုတော့ကိုယ်စီမှာကိုရှိတဲ့ဆရာဝန်ခေါ်လာဆရာဝန်ငယ်ငယ်လေးကိုခေါ်လာရင်ဆရာတော်ကြီးကတိကျမေးတယ် ဆရာဖြစ်တာပဲလက်ရှိနေစီကူလာဘာချာပြီးနေမိမိပြီးတော့ငငယ်ဆိုရင်ကိုကြီးဆရာကြီးကစီထူတာလုံးဝကစီထူလုံးဝကနေမှာလုံးဝကအဲ့ဒီမှာအတွေ့အကြုံရဲ့သူ့ရဲ့နှစ်သူ့ရဲ့ကုသမှုရှင်နေမှုနှစ်တွေပါလေနေကြည့်ပြီးတော့မှအဲ့ဒီသူပေးတဲ့ဆေးတော့တော့တောက်တယ်ဒါပေမဲ့ဆရာတော်ကြီးကိုနိုင်လာတယ်ဆေးရဲ့အကျိုးတွေကို ဖတ်နေတာကိုအင်းမင်းလိုပါလေဆရာတော်ပြည့်ရဲ့ဖတ်နေတာဆိုတော့အဲ့ဒီမှာပြီးတဲ့စီကိုကိုယ်လည်းဖတ်ကြည့်တယ်ကိုယ်လည်းဖတ်ကြည့်ပြီးတော့မှသူကလူဘလုံးမှာဒီစီကိုတောက်တယ်အဲ့ဒီလိုဒီတကြီးကျွယ်ကိုတမားတော်ကြီးတွေလာရဆိုရင်အဲ့ဒီတမားတော်ကြီးတွေကြတော့ဆရာတော်ကြီးဟာအားလုံးကိုသူတို့ပြည့်စုံတာကိုအားလုံးတက်ခံတယ်။ဒါကြောင့်လဲဆိုရင်တမားပူတဲ့ခါကျတော့အတွေ့အကြုံနည်းလို့လားအတွေ့အကြုံများလို့လားအတွေ့အကြုံများအတွေ့အကြုံများ အဲ့လိုပဲကမ္မထန်ဆရာမှလည်းအတွေ့အကြုံများတယ်ကမ္မထန်ဆရာကိုရှာဖို့မလိုဘူးလားလိုပါတယ်အတွေ့အကြုံတော့ရှိပြီတနေ့နေမှာတစ်ခါပဲဆယ်စကားတရားလေးတမှာတနေ့နေမှာဆယ်စကားလေးတရားပြပြီးချုပ်က9နှစ်ရှိပါပြီ10နှစ်ရှိပါပြီတရားပြတာနှစ်20ရှိပါပြီဆိုတော့သူတွေ့ဘူးလေကယောဂီကဘယ်နေရာသားတွေတွေ့ဘူးလဲဆယ်ရသားတွေတွေ့ဘူးတမားလေးမှာထူတော်လို့ရတော့မရသေးတဲ့ပုံကများတယ် ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့တရားရဲ့အတွေ့အကြုံတွေမှာဒီပုဂ္ဂိုလ်တွေမှာအများကြီးရှိတယ်။တကယ်တမ်းကျတော့ရက်ရှည်တရားပြပြီးတော့လမ်းနဲ့ချီအဲ့ဒီလိုနှစ်နဲ့ချီတရားတွေအားထုတ်ပြီးတော့အဲ့ဒီတရားကြီးဝနေတဲ့ပုဂ္ဂိုလ်တွေကိုအဲဒါကြည့်တွေ့ပြီးတော့တရားပြုပြင်ပေးနေတဲ့ကမ္ဘာဆရာအတွေ့အကြုံနဲ့လားအတွေ့အကြုံများလားအတွေ့အကြုံများပါဗျာအဲ့ဒီမှာကြီးကြီးတယ်အဲ့ဒီအတွေ့အကြုံကတကယ်ကြီးတယ် အဲ့လိုအတွေ့အကြုံများတဲ့ကမ္မဋ္ဌာန်းဆရာနဲ့တွေ့မှာကိုယ့်ကိုပြုပြင်ပေးနိုင်တယ်။ကိုယ်ကလည်းအပြုပြင်ခံမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားလွတ်တယ်။ကိုယ်ကဆရာကပြုပြင်ပေးအပြုပြင်မခံတဲ့ပုဂ္ဂိုလ်ဆိုရင်လည်းမတတ်နိုင်ဘူး။ဘုန်းကြီးဆိုရင်ပြုပြင်ပေးတဲ့ယောဂီကိုပြုပြင်ပေးလို့သူကတော့ဘယ်ဆရာတော်ကြီးနဲ့ဘယ်နဲ့အထုထားတာဘယ်မှာဘယ်လိုအထုထားတာအဲ့လိုအထုထားတာဆိုတော့သူကဒီလိုပဲအထုချင်တဲ့ပါဆိုဘုန်းကြီးကမပြောဘူး။ ပြုပြင်ပြီးပြုပြင်ပြီးလို့မရဘူးဆိုတဲ့ပုဂ္ဂိုလ်ကိုအဲ့ဒီပုဂ္ဂိုလ်ဟာဘုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နာမည်လေးနောက်မှာဘာဂုံးပြီးရေးထားတွေ့ရင်မှတ်မြောက်ဘာဂုံးပြီးရေးထားအဲ့ဒီဘာဂုံးလေးကဘာလဲဆိုတော့ဘေးမဲ့ဒီလိုချင်တာပြောတော့သူပြောချင်တာပြောတော့ဘုန်းကြီးနားထောင်တယ်သူ့ကိုပြောရတယ်သူ့ကိုပြုပြင်ပေးဖို့မလိုတော့သူကတိတ်ကိုဆရာတော်ကြီးနေတကယ်ပုဂ္ဂိုလ်ကြီးနဲ့သူလှုပ်ထားပါတယ်ဆိုတော့လေသူ့ကိုဘုန်းကြီးဘာမှပြုပြင်ပေးဖို့မလိုတော့အဲဘာဂုံးလေးရေးထား ပြီးတယ်အဲ့လိုပြောရင်အားထောင်နေအင်ကောင်းနေကောင်းနေဘာမှစနေကောင်းနေကောင်းနေတာပဲဒါနဲ့အဲကမရဆရာလေးယေရှုခံရပြီဆိုရင်လည်းယောဂီမနေတာဘူးလားမနေတာပါဘူးသူမနေတာပါဒါကြောင့်ကမ္မဋ္ဌာန်းဆရာကလည်းရွေးရတယ်ရွေးချတဲ့ကမ္မဋ္ဌာန်းဆရာရဲ့စုမတုတ်တင်ပြတာမှုကိုလည်းကိုယ်ကနာယူရတယ်အဲ့ဒီနာယူဖို့ခက်ခဲပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတော့တရားမရနိုင်တော့ဘယ်လိုမှတရားမတွေ့နိုင်တော့ဒါကြောင့် ကိုယ့်ရဲ့ကမ္ဘာတန်းဆရာရဲ့တော့တဲ့ညွှန်ပြမှုကိုလည်းပဲနာယူရတယ်။နာယူပြီးတော့အဲ့ဒီတိုင်းညွှန်ပြတဲ့တဲ့ကျူစာအထူးသွားရင်ဖြစ်တဲ့ဖြစ်ထိုက်တဲ့ဉာဏ်လေးမဖြစ်ဘူးလားဖြစ်ပါရဲ့ဗျာတွေ့တဲ့တွေ့တဲ့တရားလေးမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဗျာတွေ့နိုင်တယ်ဒါကြောင့်ဝင်လို့လို့ညာအဲဒီမှာတရားအထုတဲ့အခါကဏ္ဍမှာလည်းပဲအတွေ့အကြုံပြည့်စုံတဲ့ကမ္မထာဆရာရည်ကြီးပါတယ်အခုဝေဒနာလေးရှုရဲဆိုရင်တော့ သူချမ်းသာတာရှိတယ်ဆင်းရဲတာရှိတယ်မြတ်စွာဘုရားကလည်းဒုက္ခဝဝေဒနာဝေယမနောဒုက္ခဝေဒနာဝေယဒီပသနာဒီဒုက္ခဝဝေဒနာဝေယမနောစသဖြင့်မြတ်စွာဘုရားဟောတာအဲ့ဒီမှာဒုက္ခဒုက္ခဘယ်ဝေဒနာလဲပေါ်ပေါ်ချမ်းသာရင်ချမ်းသာတဲ့ဝေဒနာလေးကိုရှုဆင်းရဲရင်ဆင်းရဲတဲ့ဝေဒနာလေးကိုရှုဒါရှုခိုင်းတာတိအောင်ရှုခိုင်းတာနော်ပြောင်းအောင်ရှုခိုင်းတာမဟုတ်ဘူးနော်ဒီထဲမှာပြောင်းအောင်ရှုဖို့မပါဘူးနော်တိအောင်ရှုခိုင်းတာ ချမ်းသာရဲ့ချမ်းသာဟာလေးသိအောင်ယူတယ်ဆင်းရဲဆင်းရဲတာလေးသိအောင်ယူတယ်အခုယောဂီတွေကဗာလေတရားလျှောက်နေပြီးတော့ဝေဒနာတွေပျောက်ဘူးဗျာကိုထဲရတယ်ကိုပဲဆရာအောင်လည်းမဟုတ်ဘူးယောဂသူ့ဝေဒနာကိုလည်းပျောက်အောင်မကူနိုင်အဲ့တော့ဒီမှာတရားရှုခိုင်းတာကဖြောင်းအောင်ရှုခိုင်းတာမှမဟုတ်ပဲသိအောင်ရှုခိုင်းနေတာလည်းသိအောင်ရှုဝေဒနာလေးရဲ့အတူဆုံးအဲဒါလေးတွေကိုသိအောင်ရှုရှုပါလား အဲ့ဒီကိုဒီသင်္ကာရုပ္ပကဉာဏ်ရောက်တဲ့ပုဂ္ဂိုလ်မျိုးကြတော့ခွန်ကြီးတို့ထူးပြုပြင်ပေးဖို့များလိုသေးလားလိုပါဘူး။ယောဂီတို့သာနေသူ့ဟာလေးနဲ့သူသူပြောတာလေးလားတော့ဒါမို့ကျေးဇူးရှင်ပါပြီဆရာတော်ဘုရားကြီးကခွန်ကြီးကိုစင်းကိုကမ္မထမ်းဆရာကောင်းတဲ့အောင်ဖြစ်အောင်လဲဖြစ်စီခြင်းလေဆိုတာလေးကိုဆရာတော်ဘုရားကြီးမိတ်ရှိတယ်။အမိတ်ရှိတဲ့အတွက်ကြောင့်ခွန်ကြီးဟာဓမ္မပရိကတပါမဟုတ်ဘူး။တရားတော်ပြိဋ္ဌာန်ကြိုက်အောင်ခွန်ကြီးမဟုတ်တော့ဘူး။ ဒါကြောင့်မို့တရားပွဲပြင်ကိုညီမလိုက်မြန်မာနိုင်ငံထဲမှာဘယ်နေရာမှကိုတရားဟောလိုက်သခန်းပြဖို့ဆိုပြီးလိုက်တယ်တရားပြဖို့ဆိုပြီးလိုက်တယ်ဒါလည်းတရားအခုဒီမှာလည်းပဲဒီတိုင်းပဲတရားဟောတတ်တဲ့ဆိုရင်ခုနိတိကမှာဓမ္မတိကမဟုတ်ဘူးဓမ္မတိကပုံကိုပဲပြတ်သွားပါဘူးဒါပဲပြောတယ်အဲတရားပြဖို့ဆိုရင်ကိုယ်တရက်လည်းကိုယ်လိုက်ကြပြီနောက်ဆုံးနေ့တဝက်လေးပြပါဆိုတော့ဒီတဝက်လိုက်ကြပြီကိုယ်တရားပြဖို့ ဘုန်းကြီးကကမ္မဋ္ဌာန်းဘုန်းကြီးဖြစ်တယ်ဒါကြောင့်မို့မာသီဆရာတော်ဘုရားကြီးကကမ္မဋ္ဌာန်းဆရာဖြစ်အောင်လည်းသင်ပေးထားခဲ့တယ်ဘုန်းကြီးကကမ္မဋ္ဌာန်းပဲတရားပြပေးပါအဲတော့ပြပေးတဲ့ခါကလည်းကြာဒီသင်္ကာရုပ္ပကဉာဏ်ရဲ့အနေထားလေးကိုကြည့်လိုက်ရင်ချမ်းသာဆင်းရဲတာသို့တော်ကပြောတဲ့အတိုင်းဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာအဲတော့ချမ်းသာတဲ့ပဲလည်းမလိုက်ဘူးယောဂီကချမ်းသာလို့လေစိတ်ကြီးညစ်တယ်မသွားဘူး ဆင်းရဲလို့လည်းပဲစိတ်ကင်းခြင်းမသွားအဲ့ဒီမှာအလဲအလံဥပက္ခကောဝိရတိအဲ့ဒီမှာတိယုံတိယုံညာလေးရှိတယ်ဘယ်လိုရှိလဲတိယုံတိယုံတိယုံတိယုံညာလေးရှိတယ်ဒါကြောင့်မို့ချမ်းသာဆင်းရဲကိုလည်းပဲအငြင်းများထားရှိနိုင်တယ်ဆိုတာဥပက္ခဝေဒနာနဲ့ရှိနေတာအလဲအလံထားပြီးရှိတာအဲ့လိုယောဂီပုဂ္ဂိုလ်ကရှိနေတာတိယုံလေးဆိုတော့ဖြစ်ဖြစ်နေတဲ့ဆင်းရဲတာလည်းဖြစ်ပြီးပြချမ်းသာတာလည်းဖြစ်ပြီးပြ အဲ့ဒီတော့ဆင်းရဲတဲ့အတွက်လည်းပူသေးရလားမပူပါဘူးချမ်းသာတဲ့ဘက်ကိုပူသေးတယ်မပူဘူးအဲ့ဒီမှာအလေလတ်ပဲနောက်ပြီးတော့ရှုတဲ့အခါမှာတရားထုကဘုဘုန်းကြီးတို့ကုသပြီးရောက်စာအာထုစာတော့ကတရားတွေမှတ်နေအောင်စိတ်တွေမထွက်အောင်ကြောင်းကြမဆက်ရဘူးလားဆက်ရပါဘူးဗျာကြောင်းကြဆက်ရတာ အခုဒီသင်္ကာရုပ္ပကညာမှာကြောက်ကြဆိုင်စရာလိုသေးလားမလိုပါဘူးမလိုတော့မှားရတာလည်းပဲရှာပြီးမှတ်စရာလိုသေးလားမလိုတော့ဘူးရှုမှတ်ရတာလိုရတယ်အဲ့ဒါသင်္ကာရုပ္ပကညာရဲ့ ညီမျှမှုကိုကိုတော့ပါညီမျှမှုဘယ်နှပါလဲသုံးပါးပါယေရှုလိုက်ကြောင်းနေတဲ့ချင်းကင်းရှင်ပေသည်ကြောင်းနေတဲ့ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီချမ်းသာဆင်းရဲရှုမြဲတူညီ ချမ်းသာဆင်းရဲရှုမြဲဒူညီချမ်းသာဆင်းရဲရှုမြဲဒူညီကြောင်းချမ်းမပြုမရှုလွယ်သည်ကြောင်းချမ်းမပြုမရှုလွယ်သည်သင်္ခါရုညီမှုကုံသုံးညီသင်္ခါရုညီမှုကုံသုံးညီကြောင်းနေတဲ့ချင်းကင်းရှင်ပေသည်ကြောင်းနေတဲ့ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲဒူညီချမ်းသာဆင်းရဲရှု မြဲတူညီကြောင်းကြံမပြုမရှုလွယ်သည်ကြောင်းကြံမပြုမရှုလွယ်သည်သင်္ခါရုညီမှုကုန်သုံးမည်သင်္ခါရုညီမှုကုန်သုံးမည်ဉာဏ်ဉာဏ်နဲ့မတူဘောဒီသင်္ခါရုသင်္ခါဉာဏ်ရဲ့ဓာတ်ကုန်မယ်နောက်တစ်ခါဘုန်းကြီးတို့ထူးခြားတဲ့ကုန်တယ်ထူးခြားတာကဘာလဲဆိုတော့ဘုန်းကြီးတို့ဒီမှာအမှတ်တွေကောင်းတာပါလေဆိုလေဥရိယပြညာမှာကိုယ့်ရဲ့မှတ်စိတ်ကြီးတာ ဒီမှာရှုမှတ်တဲ့အာယုံပေါ်မှာတည်နေတယ်ဆိုတာမိနစ်20မိနစ်30မိနစ်40တနာရီတိုင်းဒီတဲ့ပုံရည်နဲ့တနာရီကိုတော့ခေါ်ဒီသင်္ကာရုပ္ပကညာကြတော့တနာရီလည်းမကဘူးနှစ်နာရီလည်းမကဘူးသုံးနာရီလည်းမကဘူးလေးနာရီလည်းမကဘူးမိမိရဲ့ရှုစိတ်တွေကရှုမှတ်ရမယ်အာယုံပေါ်မှာကြာတည်နေတယ်၄၅၆နာရီရှုဖို့၄၅၀နာရီဘုန်းကြီးဒီမှာမြန်မာနိုင်ငံ မြို့နယ်မြို့နယ်လေးတစ်ခုမှာတရားအထူးကြဝါရင်းကံမှာအဲ့ဒီဝါရင်းမှာအဲ့ဒီတရားရေးတာတဝါရင်းလို့တရားပြတဝါရင်းလို့တရားပြပြီးတော့ဒီဆရာတော်ကလည်းဓမ္မဂိကဆရာတော်ဆိုတော့ဝါဘမှာနေခဲ့ပြီးတရားဟောတယ်ဝါရင်းမှာကြောက်မှမြဲတယ်ကျောင်းမှာပြောဝါလင်းမှာဆရာတော်ကိုယ်တိုင်တရားပြပြီးတော့အဲဒီမှာတရားအားထုတ်တဲ့အမျိုးသားတယောက်များဆိုရင်နာရီပေါင်း48နာရီလုံးလုံးထိုင်တယ် ဘယ်နာရီလဲ48နာရီ48နာရီလုံးတော့အဲ့ဒီမှာဒီယောဂီပုဂ္ဂိုလ်ကိုဘေးကစောင့်တဲ့ပုဂ္ဂိုလ်ကလည်းအလဲလဲစောင့်ရတယ်ဘယ်လိုလဲထိုင်နေတာ48နာရီစားလဲစားရေလဲတော့ဒီလိုတော့လည်းမတော့ပြုပြင်တာလည်းရှိတယ်တိုင်းပြီးချောက်တယ်လေးဆက်ရတယ်အဲ့ဒီ48နာရီတဝါမဲလုံးအထုတ်ကြတဲ့ပုဂ္ဂိုလ်တွေဆိုတော့48နာရီရဲ့တစ်ချိန်မှန်းလားဆိုတော့မဟုတ်ဘူးတဲ့ဒီမှာ48နာရီကရတာ3 3 4ချိန်လောက်ရှိတယ် သူ့ရဲ့ထိုင်တဲ့ခြေကတထိုင်ထိုင်လိုက်ရင်ဒီမှနိုင်ကုန်သွားတာတထိုင်ထိုင်လိုက်တဲ့နေမှနိုင်ကုန်သွားတာအဲ့ဒီနောက်ကိုဣရိယာကိုဘာဖြစ်နေလဲခံနေရတယ်ဆိုတော့ချမ်းသာဆင်းရဲကိုသူအညီအမျှရှုနိုင်ဘူးလားမရှုနိုင်ဘူးလားရှုနိုင်တော့ပါဗျာမရှုနိုင်တဲ့ပုဂ္ဂိုလ်ကြီးရဲ့ဒီလောက်ခံနေဝေဒနာတွေခံနိုင်မှာဘူးလားမခံနိုင်ပါဘူးခံနိုင်တော့အဲ့ဒါလည်းထားတာတော့အခုဒီဆင်းရဲတာကိုလေသူညီအမျှထားရှုနိုင်ချမ်းသာတာကိုလည်းညီအမျှထားရှုနိုင် အဲ့လိုရှုလိုက်တော့ရှုမှတ်တဲ့အာယုံပေါ်မှာလည်းသူစိတ်ကကြာရှည်တော့တည်နေတယ်စိတ်ကတော့တည်ရင်လည်းထိုင်နေလို့ရပါမလားမရပါဘူးစိတ်မတည်ရင်ကိုယ်ဝေဒနာရောမလာဘူးလားမလာပါဘူးဘလို့မှမရဒါကြောင့်မို့ခုဒီဉာဏ်ရောက်တဲ့ပုဂ္ဂိုလ်ဟာတဲ့ရှုစိတ်ကလည်းရှုရအာယုံပေါ်မှာကြာရှည်စွာနဲ့တည်နေတယ်နောက်ပြီးတော့ရှုနေတဲ့ခံပါလေကြာနေကြာနေတိမ်တိမ်မှုမှုလေးရှုနိုင်တယ် အာယုံကြီးကတက်သွားတာရှိဘူးနော်တိမ်မွေ့သွားတာလည်းရှိတယ်ယောဂီတို့ဒီညမှာအာယုံပြောက်သွားတယ်ဆိုတာလည်းညမှာမပါဘူးတိမ်တိမ်မွေ့မွေ့လေးကြာလေဟိုကမဆရာအာယုံရောမဆိတ်ကလေးကိုတိမ်တိမ်မွေ့မွေ့လေးဒါလေးကြာလေတိမ်မွေ့လေးရှုမှတ်တဲ့စိတ်ဟာဘယ်မှပြန့်သွားတယ်ဆိုတာမရှိဘူးလေအာယုံတခြားဘူးအဲ့ဒါသင်္ခါရုပ္ပကဉာဏ်ရဲ့ထူးခြားတဲ့ကုန်ပဲ။ကြာစီစွာနဲ့တည်တယ် ကြာတော့ကြာလေကြာလေတိမ်မွေ့တိမ်မွေ့လာတယ်နောက်ပြီးတော့စိတ်ဟာအာယုတရားကိုလည်းပြန်မမပြန်တော့အဲ့ဒါတေခါလူပိကညာရဲ့ထူကြတဲ့ကောဘုရားကိုရရညာကောင်းတယ်ဆိုတာကခဏလေးကောင်းပြီးဒုတိယစိတ်ကပြန်သွားတာဒုတိယဟိုလူသွားပြီးတော့တိုက်လို့နေဒီလူသွားပြီးတော့ဟောပြောခြင်းသူဖြစ်နေတာတွေကိုပြောခြင်းဆိုခြင်းနဲ့စိတ်ကြီးပါဖြစ်နေတာလေဘာဖြစ်ပြန်နေတာတရားလေးလွန်လေးစိတ်ကြီးပြန်တယ် အဲ့ဒီကံကြတော့တရားတည်သေးရလားမတည်ပါဘူးဟောဒီသင်္ကာရုပ္ပကညာကအဲ့ဒီလိုဖြန့်လွင့်သွားတာကဘာမှမရှိဘူးလေအဲ့ဒါသင်္ကာရုပ္ပကညာရဲ့ထူးခြားတဲ့ကိုယ်ဒါလေးဆိုလိုက် ရှားရှိစွာနဲ့တည်ငြိမ်သူတည်ရှားရှိစွာနဲ့တည်ငြိမ်သူတည်ရှားမေတာ၍တိမ်မွေ့လေသည်ရှား၍ပါလေတိမ်မွေ့လေသည်အာယုန်တခြားပြန်သွားခြင်းသည်အာယုန်တခြားပြန်သွားခြင်းသည်သင်္ခါရုထူးမှုကုန်သုံးမည်သင်္ခါရုထူးမှုကုန်သုံးမည်ရှားရှိစွာနဲ့တည်ငြိမ်သူတည်ရှားရှိစွာ လည်းလိမ်မြဲလူတီရှားလေတာ၍တိမ်မွေ့လေသည်ရှား၍လာလေလိမ်မွေ့လေသည်အာယုတချာပြန်သွားกินသည်အာယုတချာပြန်သွားกินသည်သင်္ခါရုထူးမှုကုံသုံးမီသင်္ခါရုထူးမှုကုံသုံးမီဟောဒါသင်္ခါရုသိက္ခာဉာဏ်ရဲ့ဉာဏ်မှုကိုထူးခြားမှုကုံလေးကိုဘုန်းကြီးက ထည့်ပြီးတော့ဒီသင်္ကာရုပ္ပတဉာဏ်ကိုအနည်းပေးလိုက်တာဒါပေမဲ့လို့ဘုန်းကြီးတို့ဒီမှာသင်္ကာရုပ္ပတဉာဏ်ရောက်ပြီဆိုရင်သင်္ခါရဥပေက္ခသင်္ခါရတရားတွေကိုဥပေက္ခထားလိုက်တာဘာထားလိုက်တာလဲဥပေက္ခထားလိုက်တာဆိုတာလုံးဝလေးလေးရှုထားတာမဟုတ်ဘူးเนาะဒီမှာကအနည်းငယ်ထားပြီးရှုလိုက်တာချမ်းသာတယ်ပဲဆင်းရဲတယ်ပဲဘယ်ဘက်မှမပါဘူးအဲ့ဒီချမ်းသာဆင်းရဲဘယ်ဘက်မှမပါလဲနဲ့ဒီပုံမှာလေ ညီမြထားပြီးရှုမယ်ကြောက်ခြင်းနှစ်သက်ခြင်းယုံမုန်းခြင်းနှစ်သက်ခြင်းဘယ်ဘက်မှမပါအဲ့ဒီမှာအငြင်းများတိယုံများတိယုံများလေးရှုနေတာအဲ့လိုရှုသွားတဲ့အတွက်အဲ့ဒီပုံမှာဝမ်းသာတာလည်းမရှိဘူးနှစ်သက်တာလည်းမရှိဘူးဉာဏ်လို့လည်းမရှိဘူးအစင်းအာယုံနဲ့တွေ့တွေ့အတန်အာယုံနဲ့ကြားကြားအနံ့အာယုံနဲ့ရှုရရှုရဆရာသာစသတိတာပဲဖြစ်ဖြစ်တွေ့တိတွေ့တိတာပဲဖြစ်ဖြစ်စိတ်ကူးစဉ်းစားတဲ့ အာယုံမှာပဲဖြစ်ဖြစ်အဲ့ဒီမှာအားလုံးကိုအငြင်းများထားပြီးရှုနိုင်သွားရင်ဘုန်းကြီးတို့ယောဂီများသင်္ခါရုပ္ပခဟုတ်တယ်မလားအဲ့တော့သင်္ခါရုပ္ပခကိုဒီမှာအရိယာဝါဒအရိယာစာရင်မှာတော့ဖြင့်ဆက်လင်မှုဆက်လင်ကတမန္နာပြေတော်အင်္ဂါငါ6ပါးနဲ့ပြည့်စုံရတယ်။ဘာ6ပါးလဲ။အင်္ဂါ6ပါး။အင်္ဂါ6ပါးဆိုတာကမြင်ရ၊ကြားရ၊နားရ၊စားရ၊တွေ့ထိရ၊စိတ်ကူးစဉ်းစားခြင်း အဲဒီ၆ပါးမှာကုဒီမှာအားလုံးအညီများထားပြီးတိယုံညာတိယုံညာလေးရှုနိုင်ပါအဲလိုရှုနိုင်သွားပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စာရင်းနဲ့နေရာဓမ္မနေရာနေအရိယာစာရင်းနဲ့မနေရာအရိယာစာရင်းနဲ့နေရာပြီဆိုတော့ဩဒီနေ့ဆံလင်ဘိကအင်္ဂါ၆ပါးနဲ့ပြည့်စုံလာပြီဆိုတော့ဘုန်းကြီးခေါ်လာပြီအရိယာဝါဒတရားတော်၁၀ပါးတွေကဒီကနေ့၄ပါးပြီးသွားပြီဘယ်နှပါးပြီးသွားလဲ၄ပါးပြီးသွားပါဗျာ ဒီမှာပြီးသွားပြီဆိုတော့ဆရာတော်ဘုရားကြီးကအဲ့ဒီမှာဆောင်းပုံလေးတွေပြီးခဲ့တယ်နိပထမဦးဆုံးဆောင်းပုံလေးကအခုတပုတ်ပြီးသွားပြီပေါ့ငါအင်းပေပြီဂုံ66ရေးပြီစုံစီဆောင်းတာပထမဦးဆုံးနံပါတ်1ကိုဆောင်းတစ်ပါးကစာပြီးဘုန်းကြီးဟောခဲ့တယ်နော်မှန်ပါအဲ့ဒါပြီးတော့မိယာ၄ပါးကိုဟောခဲ့တယ်အဲ့ဒါပြီးတော့အင်္ဂါ၅ပါးကိုပြန်ဟောခဲ့တယ်အခုဂုံ6ပါးနဲ့ပြည့်စုံအောင်ဟောပြီဆိုတော့ ၄ပါးပြီးသွားပြီတဏ္ဍပါးပြီးသွားတယ်အဲဒီ၄ပါးပြီးသွားတဲ့ထဲကဆောင်းပုဒ်ကလေးက၃ပါးကိုတစ်ပိုင်း၂ပါးကိုတစ်ပိုင်းအဲလိုတစ်ပိုင်းစီရေးထားတာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးရဲ့ခေါင်းစဉ်ဆောင်းပုဒ်ကလေးတစ်ပိုင်းပြီးသွားပြီဆိုတော့အဲ့ဒီဆောင်းပုဒ်လေးဆိုဒီကနေ့တရားပြရဆိုနော် Ma embele Om chao tui Om chao tui Song zi saundava Song zi saundava Ma embele Ma embele Om chao tui Om chao tui Song zi saundava Song zi saundava Ma embele Om chao tui Song zi saundava Ma embele ငါအင်ပယ်လေးဘုံလျှောက်ထွေဆုံးစေဆောင်တပါဒီလိုမျိုးယောဂီများမိမိတို့ခုချိန်လေးလာကြားရတယ်ဂုံငါ6ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အတိုင်းဒီဂုံငါ6ပါးနဲ့ပြည့်စုံအောင်ကြင်ကြံပွားများအားထုတ်နိုင်ကြပြီးတော့ဒီအရုပ်ရဲ့စာရင်းထဲမှာ ကိုယ်တိုင်ဝင်ရောက်ပြီးတော့နေနိုင်တဲ့အဆင့်တရားပြည့်ကြံပွားများအားထုတ်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓု